ဒီနေ့သာသနာတော်နှစ်2564ခုကောဇာတက္က1382ခုနတ်တော်လာပြီကျော်17ရက်2021ခု တလပိုင်း9ရက်စနေနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနလူရှင်များနဲ့တကွလိုင်းမော်နေတရားဒေသနာများနာယူကြီးညိုနေကြတဲ့ တရားဓမ္မပေါင်းတော်ကောင်းတို့အတွက်စနေတနင်္ဂနွေဥပုံနေ့များမှာဘုံဘုံတို့ဓမ္မဒါနဓမ္မပူဇာတရားဒေသနာတော်များဟောကြားခြင်းနာယူခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုများကြိုးစားအထောက်ကြတဲ့အချိန်ပေါ့နော်ဒီတော့ဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များ ဖြစ်ကြတဲ့အနန္တောနန္ဒ၅ပါးဥထိတ်ထား၍ ဒကာကြီးဦးထွန်းထွန်းဦးဒကမာကြီးတော်ဝင်းဝင်းမြတ်လက်ကီး7မိသားစုရန်ကုန်မြို့မှဒကာကြီးဦးထွန်းထွန်းဦးရဲ့56နှစ်မွေးနေ့အလိုဖြစ်ဖြစ်လူဒန်းကြအေးနောက်ပြီးတော့ကျေးဇူးရှင်မိဘများ ဖြစ်ကြသောဥတာထွန်းဒေါ်တမ်းမေဥဝင်းမြင့်အောင်ဒေါ်ကျူကျူဝင်းတော်အားမှုထား၍ကိုအေးမောင်မသိမ့်သိမ့်အောင်မိသားစုစင်ကာပူမှ ကိုအေးမောင်ရဲ့မွေးနေ့အလိုဖြစ်ဖြင့်လူလန်းကြတယ်။နောက်ပြီးတော့ကိုအလွန်သူဖခင်ကြီးဥချစ်ဝင်းနဲ့အဖိုးဘွားတို့ဟာရည်စူး၍မိခင်ကြီးဒေါ်စောနွယ်အားအမှုထားပြီးတော့သမီးမအုံမာကျော်ရဲ့35နှစ်ပြည့်မွေးနေ့အလှရန်ကုန်မြို့တဲ့။နောက်ပြီးတော့အကိုကြီးဥရှိန်မောင်ခဥသာသာအသက်62နှစ်၏ကွယ်လွန်ခြင်းတလပြည့်အားရည်စူး၍ညီမဒေါ်လာလမော်နဲ့မိသားစုမော်လမြိုင်မြို့တဲ့ ဒီနေ့ဓမ္မဒါနလှူရှင်၄ဦးတောင်ရှိနော်အဲ့ဒါဘုံဘုံတို့ဒီကနေ့ညနာယူမှတ်သားကြမယ်တရားဒေသနာကမင်္ဂလာတုတ်တရားတော်အပိုင်း9ရောက်သွားပြီเนาะကြီးပွားခြင်းရဲ့အကြောင်းတရားပြည့်စုံခြင်းရဲ့အကြောင်းတရားအလုံးစုံသောချမ်းသာမှုတွေနဲ့ပြည့်ဝခြင်းရဲ့အကြောင်းတရားကို မင်္ဂလာလို့ခေါ်နော်မင်္ဂလာတရားတွေပြောလာလိုက်တာ10ပါးမြောက်ရှိသွားပြီပေါ့နော်ရသော်ဘုရား မင်္ဂလာတရားကိုဟောတဲ့နေရာမှာအလွန်ကျေပြတ်နဲ့နေတဲ့ဉာဏ်တော်ကြီးနဲ့ကြည်ပြီးတော့ဟောထားတာဆိုတော့ရှုထောင့်မျိုးစုံဘယ်ရှုထောင့်ကပဲကြည်ကြည်လင်းတဲ့စိတ်ဝင်စားတဲ့အကောင်းတဲ့အနေအထားလေးတွေကိုတွေ့ရတယ်။နောက်ဆိုကြပါစို့ ပထမဦးဆုံးမင်္ဂလာအတေဝနာစဘာလနံပဏိတာနိစတေဝနာပူဇာစပူဇာနေရနံဧတမင်္ဂလာမௌတမံဒါကလေးဘဝတွေကစပြီးတော့အခြေပြိုးလိုက်တာပေါ့နော်မကောင်းတဲ့လူနဲ့မပေါင်းမိဖို့ကောင်းတဲ့လူနဲ့ပေါင်းမိဖို့လောကမှာဘာတန်ဖိုးရှိတယ်ဘာတန်ဖိုးမရှိဘူးဆိုတာကို လောက်တော့အ ਨੇ ဆုံးသိထားဖို့ဒါအရေးကြီးလို့သူ့ကိုစပြီးတော့ပြောလိုက်တယ်ဟုတ်လားအဲ့လိုနဲ့ဆက်ကြည့်လိုက် ပတိရူပဒေတာဝါသောစာပုပ္ပိစကတပုံညတာအတ္တတမပဏိရိစာဣဒံမင်္ဂလမုဒ္ဓမလူတယောက်ကြီးပွားဖို့ချမ်းသာဖို့ဆိုရင် ကြီးပွားနိုင်တဲ့ချမ်းသာနိုင်တဲ့နေရာမျိုးမှာရောက်နေဖို့အရေးကြီးတယ်။ရှေးကပြုခဲ့တဲ့ကုသိုလ်ကောင်းမှုအထူးလည်းပါခဲ့ဖို့အရေးကြီးတယ်။ဟုတ်လား။ပြီးတော့ဗါတော့အတ္တတမပဏိရိ ကိုယ်စိတ်ကလေးကိုကောင်းကောင်းထားနိုင်ဖို့လည်းအရေးကြီးတယ်အရေးကြီးတာတွေအရင်စပြီးတော့အခြေခံကြတာတွေကိုအရင်စပြီးတော့ဟောတာနော်ပြီးတော့ဘာလာတော့ပညာသင်တဲ့အရွယ်လေးရောက်လာပြီဘာဟုသစ္စင်စာတိတ်ပင်စာဝိနယောစာသူတိတ်ခိတောသူပါတိတာစာယာဝါစာဣတံမင်္ဂလမုဒ္ဓမာအသိပညာအတတ်ပညာတွေနဲ့ပြည့်စုံအောင်ကြိုးစားရမယ်လူကျင်ဝလူစည်းကမ်းတွေကိုလည်းနားလည်ရမယ်ဟုတ်လားအဲ့ဒီထိပြီးသွားပြီနော် ခုဒီကနေ့ညဘာလာတော့သူပါတိတာစရဝါစာ အလွန်ပြောစရာကောင်းတဲ့မင်္ဂလာပေါ့နော်ကောင်းတဲ့စကားကိုပြောကြားလိုက်ရတာ မင်္ဂလာထပ်ပြီးတော့ကြည်ကြပြန့်ပြန့်တွေးမယ်ဆိုရင် ကောင်းတဲ့စကားလေးတွေကိုကြားခွင့်ရတာလည်းမင်္ဂလာပါပဲဟုတ်လားသူပါတိတာစရဝါစာ ကောင်းမြတ်တဲ့စကားကိုပြောကြားလိုက်ရတာမင်္ဂလာရှိတယ် ဒါကြီးပွားခြင်းရဲ့အကြောင်းတရားချမ်းသာခြင်းရဲ့တရားအကြောင်းတရားပြည့်စုံခြင်းရဲ့အကြောင်းတရားပေါ့နော်ဒါဒီကနေ့ညဘုံဘုံတို့စကားနဲ့ပတ်သက်ပြီးတော့အများကြီးပြောဖို့လို့စဉ်းစားထားတယ်ပေါ့နော်ဘဘလုံဆိုတော့လူလောကကြီးမှာဒီစကားက အလွန်မှ အရေးပါ အရာကျယ်ဟုတ်လားဒီစကားနဲ့ပတ်သက်ပြီးတော့ဘုံဘုံတို့မှာအများကြီးချမ်းသာကြရတာတွေရှိတယ်အများကြီးဆင်းရဲကြရတာတွေရှိတယ်ဒါကြောင့်ဘဝမှာဒီသူဘာတိတာစရာဝါစာဆိုတဲ့ ဒီမင်္ဂလာတရားနဲ့ပြည့်စုံအောင်ဘုံဘုံတို့နေနိုင်ဖို့အရေးကြီးတယ်ပေါ့နော်အဲ့ဒါပထမဘာပြောခြင်းတုံးဆိုတော့သူပါတိတဆိုတာဘာလဲကောင်းသောစကားနော်အဲ့ဒီကောင်းသောစကားဆိုတာကိုဘုံဘုံတို့ဒီစကားတခုဟာကောင်းတဲ့စကားပါလို့ဘလို့ပေတန်းနဲ့တိုင်းမယ်ဘလို့ချိန်ဝင်နဲ့ချိန်ဆက်ကြည့်မလဲမြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေနဲ့ပဲတိုင်းတာရမယ်မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေနဲ့ပဲချိန်ဆက်ကြည့်ရမယ် စကားတခွန်ကောင်းလားဆိုးလားဆိုတာအဲ့ဒါမြတ်စွာဘုရားကိုတော်တိုင်ဟောထားတဲ့သူဘာတိတတုတ်တံဆိုတာတောင်ရှိတယ်သူဘာတိတဆိုတာကောင်းသောစကားပေါ့နော်အဲ့ဒီမှာမြတ်စွာဘုရားယဟန်တော်တွေကိုယဟန်တို့ကောင်းသောစကားတွေကိုသူတော်ကောင်းတွေဟာချီးမွမ်းကြတယ်အဲ့ဒီကောင်းသောစကားဆိုတာတရားတဲ့စကားနားချမ်းသာတဲ့စကားမှန်ကန်တဲ့စကားစကားအင်္ဂါ ၄တန်အဲ့ဒီမှာမြတ်စွာဘုရားချမှတ်ပြတယ်။ကောင်းတဲ့စကားအင်္ဂါရက်၄မျိုးပေါ့နော်။စကားတခွန်ဘလောက်ကောင်းလဲဆိုတာကိုဒီ၄ချက်နဲ့ဘုံဘုံတို့နှိုင်းယှဉ်ပြီးတော့ကြည့်ရမယ်။သူပါတိတံဥတ္တမမဟုတံတော်ဓမ္မပနေနာဓမ္မတံဒုတိယပိယံပနေနတ်ပိယံတံတတိယသစ္ဆံပနေနာလိကံတံစတုဒ္ဒံကောင်းတဲ့စကားတွေကိုသူတော်ကောင်းတွေက ဒါမြင့်မြတ်တယ်လို့ပြောရတယ်တရားတဲ့စကားတွေကတော့စကားထဲမှာဒုတိယမြောက် ရှိရမယ်အရေးသွေးဒုတိယကောင်းသောစကားချစ်ဖွယ်စကားတွေကတော့တတိယကောင်းမြတ်တဲ့စကားမှန်ကန်တဲ့စကားလိမ်ညာတဲ့စကားကိုရှောင်ကျဉ်ပြီးတော့မှန်ကန်တဲ့စကားကတော့ဒါစတုထမြောက်စကားရဲ့အင်္ဂါသူကသူဘာတိတဓမ္မရဲ့ပိယရဲ့တစ္ဆရဲ့လေးချက်သူဘာတိတ စကားကောင်းရမယ်ဓမ္မတရားရမယ်ပိယချစ်ခင်ပွဲနှစ်သက်ပွဲရှိရမယ်တစ္ဆမှန်ရမယ်ဟုတ်လားသူပါတိတဓမ္မပိယတစ္ဆပါဠိစကားလုံးလေးတွေရင်းနေအောင်လုပ်နော်အဲ့ဒါကိုအခြေချပြတဲ့အခါမှာသူပါတိတဆိုတာဘာတုံးဆိုတော့ပိတုနာဝါစာကိုရှောင်တာတဲ့သူတော်တို့ရဲ့ညီညွတ်မှုချစ်ခင်မှုကိုပြပြသွားစေတဲ့ဂုံစကားမျိုးပြောတယ်နော် အဲ့ဒီပိတုဏဝါစာဂုံစကားကိုရှောင်ရင်ဒါသူပါတိတနောက်ဓမ္မဆိုတာဘာပြောတာတုံးဆိုတန်ဖတ်ပလာပကိုရှောင်တာဘာမှအကျိုးမရှိတဲ့အချိန်ကုန်ရုံမျှဓမ္မမဲ့တဲ့စကားတွေအဲ့ဒီတန်ဖတ်ပလာပကိုရှောင်ရင်ဒါဓမ္မအကျိုးရှိတဲ့စကားပေါ့နော်နောက်ပိယဆိုတာကဘာလဲဖရုတဝါစာကိုရှောင်တာကြံထန်တဲ့သူများရဲ့နားတွေကိုတန်ရီပူများလောင်းထည့်လိုက်သလိုမခံမရနိုင်ဖြစ်သွားအောင်ရုပ်ရင်းကြံထန်တဲ့စကားမျိုး အဲ့ဒါကိုရှောင်ရင်ပြီးရနောက်ဘုန်းတော်မူတာဝါဒကိုရှောင်မယ်ဆိုရင်တော့တစ္ဆမှန်ကန်တဲ့စကားအဲ့တော့ဝစီဒုစရိုက်၄ပါးငငယ်တွေကစာမှတ်သားဖို့တယ်နော်ပူတာဝါဒပိတုနာဝါစာ ဖုဒဝါစာတံဖပလာပါဒါစကားရဲ့အင်္ဂါရဲ့၄ချက်ကိုအဲ့ဒီဝစီဒုစရိုက်၄ပါးရဲ့ဆန့်ကျင်ဘက်လို့မှတ်လိုက်ရင်လွယ်လွယ်ရတယ်ပေါ့နော်ဒါပေမဲ့ဒီမှာကျတော့စကလုံးလေးတွေကတမျိုးလေးသုံးတာနော်သူဘာတိတ ဓမ္မပိယတစ္ဆအဲ့လိုမြတ်စွာဘုရားကကောင်းတဲ့စကားတွေကိုပြောရမယ်တရားတဲ့စကားတွေကိုပြောရမယ်ချစ်ဖွယ်စကားကိုပြောရမယ်မှန်ကန်တဲ့စကားကိုပြောရမယ်လို့အဲ့လိုမျိုး သူ့ဘာတိတရဲ့တဘာဝလေးတွေကိုဖော်ပြပြီးတော့ဟောတော့အဲ့ဒီမှာရှင်ဝင်ဂီတကမြတ်စွာဘုရားကိုမြတ်စွာဘုရားတဲ့မြတ်စွာဘုရားအဲ့လိုဟောတော့တပည့်တော်စိတ်ထဲမှာမြတ်စွာဘုရားကိုရှောက်เสียရလေးတွေညံထဲမှာထင်ရှားလာပါလေ။ နော်ရှင်ကွင်ဝင်ဂေတဆိုတာသူကကြပြာရာမှာအတော်ဆုံးပဲသူကအဲ့ဒါနဲ့မြတ်စွာဘုရားကိုဂါထာ၄ပုဒ်နဲ့သူလျှောက်တယ်ဒါသူ့ဘာတိတကိုဘုံဘုံအဓိပ္ပာယ်ဖွင့်ပြတယ်နော်ဘလို့လျှောက်လဲဆိုတော့တမေဝဝါစံပါတေယယာယတ္တနာနတာပိယပရိသနာဝိဟိန္တေယတာဝေဝါစာသူ့ဘာတိတာအဓိပ္ပာယ်လေးကိုပဲအချင်းချုပ်ပြီးတော့ပြောမယ်နော်နောက်ထပ်ပြောစရာတွေအများကြီးစီစဉ်ထားဟုတ်လားအဓိပ္ပာယ်ဘာပြောတော့ဆိုတော့တမေဝဝါစံပါတေယ ဒီလိုစကားမျိုးကိုပဲပြောရမယ်ဘလို့စကားမျိုးတော့ယာယတနာနာတာပေကိုပြောလိုက်တဲ့စကားကြောင့်ကိုကိုမပူစေတကားကိုကိုကို ပြန်ပြီးတော့ပူလောင်မသွားစေတဲ့စကားမျိုးပြောရဟုတ်တယ်ဒီခါလေးဘုံဘုံတို့ကိုပြောလိုက်တဲ့စကားစိတ်ဆင်းရနော်ဘယ်သူဆင်းရတော့ကိုပဲဆင်းရတယ်အော်မပြောမိကောင်းသားဟောစဉ်းစားကြည့်နော်ကိုမပူလောင်စေတဲ့ကိုကိုကိုပြန်ပြီးတော့မပူလောင်စေတဲ့စကားဒီစကားမျိုးကိုပြောရမေးတဲ့ ပရိသနာဝိဟိတေယသူများကိုမနှင်းစေတဲ့စကားသူများကိုမထိခိုက်စေတဲ့စကားသူများကိုဆင်းရဲမသွားစေတဲ့စကားမျိုးပြောရမယ်။အဲ့ဒီစကားမျိုးကိုသာရင်တာဝေဝါစာသူပါတိတာ။ကောင်းတဲ့စကားတဲ့။ဟောအနှစ်ချုပ်ကလေးနော်မှတ်စရာအလွန်ကောင်းတယ်။ကိုယ်ကိုမပူလောင်စေတဲ့သူများကိုမထိခိုက်စေတဲ့စကားမျိုးဟာသူပါတိတာ။နော်ဆက်ပြီးတော့သူဒုတိယဂါထာလေးပါပြောတော့ ပိယဝါစံဝဘာတေယယာဝါစာပဋိနန္တိတာယံအနာဒါယပပါဏိပရိတံဘာတတိပိယံနော်သူများနှစ်သက်မဲ့စကားကိုပြောရမယ်တဲ့ချစ်ဖွယ်ရကောင်းရမယ်သူတို့ကအခုကိုပြောလို့မကောင်းတဲ့စကားတွေပါလာတယ်ဆိုရင်အဲ့ဒီမကောင်းတဲ့စကားတွေကိုမယူပဲနဲ့နော်သူတို့ဘာချစ်ခင်ဖွယ်နှစ်သက်ဖွယ်စကားကိုပြောနိုင်ရမယ်တဲ့တစ္ဆံဝေအမတဝါစာဧတဓမ္မောတဏ္ဍန္တနော တစ္ဆေအထေဇဓမ္မေဇအာဟုတံတော့ပဋိဋ္ဌိတာဒါလေးလည်းကောင်းတစ္ဆံဝေအမတဝါစာနော်တစ္ဆာစကားဆိုတာမှန်ကန်တဲ့စကားဆိုတာအမြိုက်တုတ်တာဘုတ်ပါပဲတဲ့နော်အလွန်ကောင်းတဲ့အစားအစာတစ်ခုနဲ့တင်စားတာပေါ့နော်တစ္ဆံဝေအမတဝါစာဧတဓမ္မောတဏ္ဍတောတဲ့ဒီတစ္ဆာစကားဆိုတာရှေးထုံးစဉ်လာ သူတော်ကောင်းကြီးတွေကျင့်သုံးခဲ့တဲ့လက်ဟောင်းလက်ရိုးတရားကြီးပဲလို့ပြောတာ တဏ္ဍန္တနာဆိုတာနော်ရှေးတုန်းကစပြီးတော့ဘဲခက်ကစပြီးတော့ကျင့်ခဲ့တယ်မှမသိလောက်အောင်ရှည်လျားတဲ့တမိုင်းချောင်းရှိတဲ့သူတော်ကောင်းကြီးတွေရှေးတုန်းကကျင့်ခဲ့တဲ့အကျင့်နော်သစ္စေအထေစဓမ္မေစအာဟုတံတော့ပဋိဋ္ဌိတာသူတော်ကောင်းဆိုတာတဲ့အကျိုးရှိတဲ့တရားတဲ့မှန်ကန်တဲ့စကားပေါ်မှာ အမြဲတမ်းရက်တည်ကြတယ်တဲ့သူပြောတာလေးတွေကအကျေချက်ပြီးတော့ပြောမယ်ဆိုရင်တော့အလွန်ကောင်းတယ်နော်တစ္ဆာဆိုတာမသေးရာအမတဆိုတာမသေးရာ အမတအမြိုက်သုဒ္ဓါပုတ်လို့အဲ့ဒါလိုလေးဘာသာပြန်ဟုတ်လားရှေးသူတော်ကောင်းကြီးတွေရဲ့ကျင့်ထုံးသူတော်ကောင်းတွေဟာဒီတစ္ဆာတရားမှာပဲတည်ကြတယ်နောက်ဆုံးဂါထာလေးကြတော့ဘုန်းဘုန်းတို့ပြောနေကြယံဗုဒ္ဓဘာတရေဝါစံခေမနိဗ္ဗာန်ပတ္တိယဒုက္ခတန္တံကိရိယာယတာဝေဝါစာနမုဒ္ဓမာစကားတကစကားထဲမှာတော့မြတ်စွာဘုရားပြောခဲ့တဲ့စကားတွေဟာအမျက်ဆုံးပဲတဲ့အဲ့ဒါလေးကိုဘုန်းဘုန်းကအလွန်သဘောကျတယ် ဘာဖြစ်လို့တော့စကားတကစကားထဲမှာမြတ်စွာဘုရားရဲ့စကားဟာအမျက်ဆုံးလို့ဘာကြောင့်ပြောရတာတော့ယံဗုဒ္ဓဘာတိဝါစံနော်မြတ်စွာဘုရားပြောခဲ့တဲ့စကားတွေဆိုတာတဲ့ခေမန်နိဗ္ဗာန်ပတ္တိယနော်ခေမန်ဘေးရန်ကင်းကြောင်းဖြစ်တယ်နိဗ္ဗာန်ပတ္တိယတကယ်စစ်မှန်တဲ့နိဗ္ဗာန်အငြိမ့်တဲ့ချမ်းသာကိုရခြင်းရဲ့အကြောင်းဖြစ်တယ်ဒုက္ခတဏ္ဍကိရိယာယဆင်းရဲဒုက္ခအာလုံးချုပ်ငြိမ်းခြင်းရဲ့အကြောင်းတရားလည်းဖြစ်တယ် အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားပြောခဲ့တဲ့စကားတွေဟာတာဝေဝါစာနာမုဒ္ဓမာခိအဆက်ဆက်ပညာရှိသူတော်ကောင်းအမိခံကြတဲ့ပုံကိုယ်တွေပြောခဲ့တဲ့ကောင်းဘေးဆိုတဲ့စကားတွေထဲမှာမြတ်စွာဘုရားရဲ့စကားဟာအကောင်းဆုံးပဲတဲ့ဟုတ်လားဒါကမြတ်စွာဘုရားစကားနဲ့ပတ်သက်ပြီးတော့ဟောလို့ရှင်ဝင်ဂီတာမြတ်စွာဘုရားကိုရှောက်တာဟုတ်လားထပ်ပြီးတော့ဘုံဘုံတို့မပြောတော့ဘူးเนาะအဲ့တော့သူ့ဘာတိတာဆိုတာဘာလဲဆိုရင်ဒါနားလေရမယ်เนาะရှင်ဝင်ဂီတာပြောခဲ့တာဘယ်လိုပြောတော့ ကိုယ့်ကိုမပူပန်စေတဲ့သူများကိုမထိခိုက်စေတဲ့စကားမျိုးဟာသူ့ဘာတိတာပဲ။နော်မြတ်စွာဘုရားတော့ဘယ်လိုပြောတော့ပိတုနာဝါစာတမ္ဖပလပဖရုဒမှုတဝါဒနော်ဒီယုံညံ့တဲ့ဒုစရိုက်ဝစီဒုစရိုက်၄ပါးကိုရှောင်ကျင်ပြီးတော့စကားအရာမှာအင်္ဂါ၄ဌာန်နဲ့ပြည့်စုံအောင်ပြောရမယ်ဆိုပြီးတော့ဟောခဲ့တာဟုတ်လား။အင်းဓာတုဘာတိတာရဲ့အဓိပ္ပာယ်ပေါ့နော်။အဲ့လိုဆိုလို့ရှိရင်ဘုံဘုံတို့ရှေ့ဆက်ပြီးတော့ပြောမှာကဒီစကားတွေဟာနော်လောကကြီးရဲ့အပေါ်မှာ ကောင်းကျိုးဆိုးပြည့်အများကြီးအကျိုးသက်ရောက်မှု ကြီးကြီးမားမားရှိတယ်ဆိုတာကိုပြောခြင်းတယ်ဟုတ်လားဒီစကားတွေရဲ့စွမ်းရည်တတိစကားတို့ရဲ့စွမ်းဆိုပြီးတော့တောင်ဘုံဘုံတို့ကြေကြေပြက်ပြက်ဟောတာရှိပါတယ်ဟုတ်လားဘလောက်ထိစကားဟာအထူးသဖြင့်လူသားတွေရဲ့အပေါ်မှာချမ်းသာမှုဆင်းရဲမှု အကျိုးရှိမှုအကျိုးမဲ့မှုဒီကိစ္စတွေမှာဘလောက်ကြီးမားတဲ့အကြောင်းတရားအနေနဲ့အကျိုးကျေးဇူးပြုနေတယ်လေဟုတ်လား ခေါင်းထဲပေါ်လာတာအရင်ပြောကြည့်မယ်အကုသိုလ်ကံတွေထဲမှာအကုသိုလ်တရားတွေထဲမှာမိစ္ဆာဒိဋ္ဌိဆိုတာအဆိုးဆုံးပဲနော်သူဘုံဆိုအယူဆမှားလို့ရှိရင်သူကကျန်တာတွေအကုန်လုံးဆက်ပြီးတော့မှားသွားနိုင်လို့ဟုတ်လားတမာဒိဋ္ဌိအယူဆမှန်လို့ရှိရင်ကျန်တာတွေအကုန်လုံးမှန်ဖို့လမ်းပွင့်နေမိစ္ဆာဒိဋ္ဌိနဲ့တမာဒိဋ္ဌိဟုတ်လားမျိုးစေ့နဲ့တောင်မြတ်စွာဘုရားဥမာပေးတာလေ ကြံမျိုးစေ့တလေးတဘာမျိုးစေ့တပြက်မျိုးစေ့ဟုတ်လားဒီမြေပေါ်မှာစိုက်ဒီရေဒီလေးပဲဟောတီးလာတော့အရင်နှစ်လိုပဲကောင်းတယ်ဟုတ်လားတမာမျိုးစေ့ဘူကားစေ့နော်ခါလန်းနေတယ်ဒီမြေဒီရေဒီလေးမှာပဲစိုက်တယ်တီးလာတော့ဘာတော့ဟာနှစ်လိုပဲမရှိတာတွေပဲတီးလာတယ်ဘာကွာသွားတာတော့မျိုးစေ့နော်အဲ့လိုပဲမိစ္ဆာဒိဋ္ဌိအမှုပြုတဲ့မိစ္ဆာမဂ်ခင်၈ပါးတမာဒိဋ္ဌိအမှုပြုတဲ့ နော်တမန်မဲ့ခင်ရှိပါဟောမြတ်စွာဘုရားမျိုးစိနဲ့တူတယ်လို့တောင်ဟောတယ်အဲ့ဒီအရေးကြီးလာတဲ့တတဝါတူတယောက်စီတိုင်းရဲ့နော်ကောင်းခြင်းဆိုးခြင်းကိုနော်အခြေခံကြကြအကျိုးကျေးဇူးပြုနေတယ်ဒီမိစ္ဆာဒိဋ္ဌိနဲ့တမ္မာဒိဋ္ဌိဟုတ်လားအဲ့ဒါဘာကြောင့်ဖြစ်လဲအဲ့ဒါလေးကိုပြောခြင်းမိစ္ဆာဒိဋ္ဌိဘာကြောင့်ဖြစ်လဲဆိုလို့ရှိရင်တဲ့နော်ပရာဒောစာဂောသောအာယောနိဒောစာမနတိကာရောမှားယွင်းတဲ့စကားသံကိုကြားရတာတစ်ချက် ကိုယ့်ရဲ့စိတ်ထဲကလည်းပဲမှားယွင်းတဲ့နှလုံးနှလုံးသွင်းမှုရှိလိုက်တာကတစ်ချက်အဲ့ဒီနှစ်ချက်ပေါင်းပြီးရင်အဲ့ဒါမိစ္ဆာဒိဋ္ဌိဖြစ်တယ်တဲ့နော်ပရာဒောဆာခောတောအာယောနိဒောဆာမနတိကတော့အကြောင်းတရားနှစ်ပါးနော်ကောင်းတဲ့ဘက်မှာအလွန်တရာမှအကျိုးကျေးဇူးကြီးတဲ့တမ္မာဒိဋ္ဌိဘာကြောင့်ဖြစ်တော့သူ့လည်းပဲမြတ်စွာဘုရားဘယ်လိုဟောတော့ပရာဒောဆာခောတောယောနိဒောဆာမနတိကတော့မှန်ကန်တဲ့တဘာဝကြတဲ့အကျိုးအကြောင်းရှိလျော်တဲ့စကားသံကိုကြားရတယ် ကိုယ့်ရဲ့နှလုံးသွင်းမှန်ကန်မှုလည်းရှိတယ်။အဲ့ဒီနှစ်ကြောင်း အကြောင်းနှစ်ချက်ကြောင့်တမာဒိဋ္ဌိဖြစ်တယ်တဲ့။အဲ့တော့စကားရဲ့အရေးပါပုံကိုနော်စဉ်းစားလိုက်တဲ့အခါမှာဒီဒေသနာလေးကခေါင်းထဲပေါ်လာတယ်။ဟုတ်တယ်မဟုတ်လား။ကိုယ့်ရဲ့ယောနိသောမနတိကာရအာယောနိသောမနတိကာရနှစ်မျိုးတည်းတင်နဲ့မိစ္ဆာဒိဋ္ဌိတမာဒိဋ္ဌိဖြစ်သွားတာမဟုတ်သေးဘူးနော်။ဟုတ်လား။နော်မကောင်းတဲ့စကားတွေကြားလိုက်ရတာဘလောက်ထိအကျိုးမဲ့သွားစေတယ်လဲ။ ကောင်းတဲ့စကားတွေကိုကြားလိုက်ရတာဘယ်လောက်ထိအကျိုးရှိသွားစေသလဲဆိုတာကိုအဲ့ဒီတစ်ချက်သေးနဲ့ကိုပဲနော်စဉ်းစားကြည့်ရင်စကားရဲ့ကြီးမားတဲ့ဆွမ်းအားကိုဘုံဘုံတို့မြင်နိုင်တယ်ပေါ့ဒါတန်တရားနဲ့ချီပြီးတော့ပြောလိုက်တာပေါ့ဟုတ်လားဒါကြောင့်မလို့အဲစကားတို့ရဲ့စွန့်ရည်တတ္တိကိုပြောတဲ့အခါမှာအဲ့ဒီဥစ္စာကိုဘုံဘုံကအလွန်ပြောခြင်းစိတ်ပေါက်လို့ပြောလိုက်တာပေါ့အဲဒီကနေ့ညပြောဖို့ဘုံဘုံတို့စီစဉ်ထားတာအဓိကကတော့မြတ်စွာဘုရားလက်ထက်က ကောကာလိကယဟန်ဆိုတာရှိတယ်ကောကာလိကကထင်ရှားတာနှစ်ပါးထင်ရှားတယ်မဟာကောကာလိကဆူလာကောကာလိကမဟာကောကာလိကဆိုတာရှင်တေဝရရဲ့နောက်လိုက်သူလည်းပဲဆိုးသွမ်းတဲ့နေရာမှာနာမည်ကြီးတယ်ပေါ့နော်အခုပြောမဲ့ကောကာလိကက तू ကအဲ့ဒီကောကာလိကမဟုတ်ဘူး तू ကတထေတာ तू ကဒါပေမဲ့ तू ကနောက်တော့ဘုန်းကြီးဝက်ပြီးတော့အဲ့ဒီမှာပဲနော်ចောင်းဆောက်ပြီးတော့ အဲ့ဒီမြို့ကပဲသူ့ကိုကိုးကွယ်ပြီးတော့နေကြတာကောကာလိကယဟန်ဆိုတာအဲ့ဒါဒီနေ့တော့အဲရှင်သာရိပုတ္တရာနဲ့ရှင်မာမောကလန်ကိုရောမြတ်ကြီးနှစ်ပါးဝါတွင်တစ်ခုမှာတိတ်တိတ်ဆိတ်ဆိတ်နေခြင်းနဲ့နော်တပည့်တွေနဲ့တရားဓမ္မတွေနဲ့နော်အဲ့လိုကြီးဩဩတောင်းတင်ကြီးမနေလိုတဲ့အတွက်ကြောင့်မို့လို့အဲ့ဒီနေရာကိုရောက်လာတယ်ရှင်ကောကာလိကနေတဲ့နေရာအဲ့နာလေးကတိတ်ဆိတ်တယ်ငြိမ်သက်တယ်ဆို အဲ့ဒါနဲ့ဘယ်သူမှအတိမပေးဘဲနဲ့အကတဝါကကြီးနှစ်ပါးဒီကြောင်းမှနေတယ်လို့ဘယ်သူမှမပြောနဲ့နော်မြို့ထဲမှာလူတွေကိုလည်းမပြောနဲ့ဟုတ်လားအဲ့လိုမျိုးနေတဲ့အခါရှင်ကောကလေးကလည်းပြုစုတယ်အရှင်မြတ်ကြီးနှစ်ပါးကိုအဲ့တော့တဝါတွင်လုံးဘယ်သူမှမသိဘူးအဲ့ဒီကြောင်းမှာအရှင်မြတ်ကြီးနှစ်ပါးသတင်းသုံးညငြိမ်ငြိမ်ချမ်းချမ်းနော်အဲ့ဒါနဲ့မနေ့ပြန်ဝါကျွတ်လို့ကင်ပြန်တော့မယ်ဆိုတော့ရှင်ကောကလေးကရှင်ဖျားတို့ခဏနေပါဦးဗျာ သူဘာလုပ်လဲဆိုတော့မြို့ထဲသွားသူသွားပြီးတော့ဒကာတွေဒကမတွေကိုသင်တို့မသိဘူးလားငါเจ้าမှာရှင်သာရိပုတ္တရာနဲ့ရှင်မမောကလန်အက္ခတောကကြီးနှစ်ပါးဝါဆိုကြတာဟာမသိဘူးဘယ်သိမလို့ဘယ်သူမှမပြောဘူးလေသူလည်းမပြောဘူးအဲ့ဒါပြန်တော့မှသင်တို့ကသာမသိတာကိုစီကိုလာတာကိုသင်တို့ဘာမှမလှူပဲမတန်ပဲနေလို့မသိတော့ဘူးဆိုတဲ့သဘောမျိုး तू ကသွားပြောတာဘာဖြစ်လို့ तू ကသွားပြောတာတုံးဆိုတော့ तू ကကောင်းတဲ့စိတ်တော့သိမဟုတ်ဘူး အရှင်မြတ်ကြီးတွေဟာအလိုနေတယ်ပစ္စည်းပစ္စည်းတွေလားလှူရင်ယူမှာမဟုတ်သေးကြပေါ့ငါ့ကိုပေးခဲ့မှာလို့သူကအဲ့လိုထင်ပြီးတော့အဲ့လိုအတွေးနဲ့သွားတာအဲ့ဘုံကဒီတုတ်တန်လေးကိုဖတ်ကြည့်တော့စိတ်ထဲမှာတစ်ချက်စဉ်းစားမိတယ်သူကတထေတာသိလားဒီပစ္စည်းလက်လာပါကိုဘာလို့မဲ့နေတယ်လဲတကယ်ဆိုကိုဟာတထေတာတယောက်တထေတာတယောက်ရဲ့ဘဝကိုရှင်ပြီးတော့ဝစ်လာတာ စိတ်ရဲ့သဘောလောဘရဲ့သဘောဆိုတာအလွန်ကိုပဲနော်စဉ်းစားကြည့်ရင်ကြောက်စရာလည်းကောင်းတယ်ရှုပ်ထွေးတဲ့သဘောကောက်ကွေ့တဲ့သဘောလည်းရှိတယ်ဆိုတာကိုစဉ်းစားကြည့်ပေါ့နော်သူတို့လူတဲ့ပစ္စည်းပစ္စည်းကဘလောက်ရမှာတော့တကယ်တမ်းဒါပေမဲ့ तू အဲ့ဒါကိုဘာလုပ်နေတော့မမောနေတယ်အဲ့လိုပြောတော့ဒကာတော်မတွေကလည်းပဲဟာမဖြစ်ချင်ဘူးဆိုတော့အကုန်လုံးယုံယုံဖြစ်လာမနေ့ပြန်ပြန်တော့မှာဆိုဒီနေ့လာကြတာပေါ့ကြောင်လုံးပြည်သွားလူတွေ အဲ့အရှင်မြတ်ကြီးနှစ်ပါးအဲ့ဒီတရားဓမ္မတွေလှူတဲ့ပစ္စည်းဝတ္ထုတွေတခုမှလှူမခံဘူးဘာဖြစ်လို့တော့ဝီနည်းရမအပ်ဆက်ဘူးတဲ့ဘုံမှန်းချက်နဲ့နှမ်းတွက်နေရမကြိုက်ဘူးဟိုတော့သူကသွားပြီးတော့နှိုးစော်ထားတာအိုးတယောက်ကသွားပြီးတော့ခုခေတ်လိုပြောမှဆိုရင်ဘာတော့ဒလန်လောက်တာဟုတ်လားဘေးဒီတာပေါ့တော့ခုခေတ်အဲ့လိုမျိုးတွေလည်းရှိတယ်ဟုတ်လားဘလို့ဘုန်းကြီးကဘလို့ဘညာတရားဓမ္မအချင်းချင်းချုပ်ပြောကြတာလည်းရှိတယ်နော်ထားပါတော့အခုလည်းပဲသူကဘာတော့သွားပြီးတော့ပြောထားတာ အဲ့လိုမျိုးသူ့ရဲ့ပယောကပါတဲ့အတွက်ကြောင့်အရှင်မြတ်ကြီးတွေရဲ့လည်းအတွက်အတွက်လည်းမအပ်ဆက်ဘူးအဲ့ဒီကောကာလိကအတွက်လည်းမအပ်ဆက်ဘူးမအပ်ဆက်တဲ့အတွက်ကြောင့်ဒီပစ္စည်းတွေကိုငါတို့လည်းမအပ်ဆက်ဘူးကောကာလိကအတွက်လည်းမအပ်ဆက်ဘူးဒါတော့သင်တို့အကုန်လုံးပြန်ယူသွားကြဆိုတခါတည်းအကုန်ပြန်ယူသွားကြတယ်ကဲသူဘာတစ်ခုမှမရအဲ့တော့သူ့စိတ်ထဲမှာရန်ညိုးဖွဲ့တယ်တဲ့သူတို့မရခြင်းငါ့ဘို့ထားလိုက်ပြီးရောပေါ့သူကအဲ့လိုတွေးတာဒါပေမဲ့တကယ်တကယ်အရာဝီနည်းရအဲ့ဒါပါတော့မအပ်ဆက်ဘူးအဲ့ဒါနဲ့ရန်ညိုးဖွဲ့ရင်းနဲ့ နောက်နှစ်တွေကြာတော့လည်းပဲအရှင်မြတ်ကြီးတွေကဒီမြို့ကိုကြွလာကြတယ်အဲ့တော့ဒီလိုနေတာတော့မဟုတ်ပါဘူးလမ်းသွားရင်းနဲ့ဝင်လာမျိုးဘာမျိုးပေါ့အဲ့တော့ဒကာဓမ္မတွေကလည်းသိနေတာဆိုတဲ့အခါကျတော့မနဲ့ကြီးတွေထိုးပူဇော်ကြလှူကြတန်းကြအဲ့ဒီလှူတယ်တန်းတဲ့အခါကျတော့အဲ့ဒီလှူတာတန်းတာတွေကိုအရှင်မြတ်ကြီးတွေရဲ့အချမ်းအယံယဟန်တန်ဃာတွေလည်းအများကြီးရှိတာဟုတ်အဲ့ဒီတန်ဃာတွေအကုန်လုံးရကြတယ်အဲ့ဒီကြတော့ကင်ကြည်စမ်းဟိုတုန်းကတော့မယူဘူးပြောပြီးတော့အခုကြတော့အများကြီးရသမျှအကုန်ယူတယ်ပေါ့နော်အဲ့တော့သူ့စိတ်ထဲမှာဒီပုံကိုယ်တွေဟာ အလိုဆိုးရှိတဲ့ပုံကိုယ်တွေမယိုးသားတဲ့ပုံကိုယ်တွေအခါတော်ကြီးနှစ်ပါးကို ပြင်မာတာပေါ့နော်ဘာကိုအခြေခံပြီးတော့ပြင်မာတာတော့ကိုလိုချင်တာမရတာကိုအခြေခံပြီးတော့ပြင်မာတာကိုလိုချင်တာမရတာဘယ်မှာအခြေခံတာတော့ကိုလိုချင်ခဲ့တာကိုအခြေခံတာပေါ့နော်လောဘဒေါသတွေပေါ့လောဘဒေါသလည်းမောဟမှာအခြေခံပဲပေါ့ဒါပဲနော်အဲ့ဒါနဲ့မြတ်စွာဘုရားဒီသွားပြီးတော့ဒီအကြောင်းအရာတွေကိုငါသွားလျှောက်မယ်သူကသူမှန်တယ်ထင်နေတာ တစ်ဖက်သားကိုနားလည်းမပေးဘဲနဲ့ကိုမှားတာကိုမှန်တယ်ထင်နေတဲ့ကိစ္စကြီးကအိုးတောင်ကြောက်เสียကောင်းတယ်သူအဲ့တော့သူများပြင်လို့မရတော့ဟုတ်လားယောဘာလောမညတိဘာလံပန္တိတောဝါပိတေနာတောဘာလောစာပန္တိတမန္တိတဝေဘာလောတိဟုတ်စတိဟုတ်လားကိုမိုက်တာကိုမိုက်တယ်လို့သိရင်ပညာရှိမိသေးတယ်ကိုမိုက်တာကိုမိုက်တယ်လို့မသိဘူးဆိုတော့မှတကယ်မိုက်သွားတာဆိုတာအဲကောကာလိကပဲဟုတ်လား အဲ့ဒါနဲ့မြတ်စွာဘုရားဒီရောက်တော့မြတ်စွာဘုရားကိုရှောက်တယ်မြတ်စွာဘုရားတာရိပုတ္တရာတို့ရှင်မာမောက္ကလန်တို့ရှင်တာရိပုတ္တရာတို့အလိုဆိုးရှိတဲ့ပုံကိုယ်တွေပါလောဘအလွန်ကြီးကြတဲ့ပုံကိုယ်တွေလူရှိမှာတော့လောဘမကြီးတဲ့အောင်ရောင်နေကြတာသူတို့ဟာသူတို့အကျိုးပဲသူတို့ကြည်နေကြတာပါအဲ့တော့မြတ်စွာဘုရားသိတယ်စာရေရစာတရားတွေပြောတော့မယ်တားလို့မရဘူးဆိုတာလည်းသိတယ်အဲ့ဒါနဲ့ကောကလိကအဲ့လိုမပြောနဲ့အက္ခတဝကနှစ်ပါးရဲ့ပုံမှာတင့်ရဲ့စိတ်ကိုကြည်လင်းပါစေစိတ်နဲ့မပြစ်မှားနေနဲ့မကြည်မနဲ့ဖြစ်မနေနဲ့ဟုတ်လား တကယ်ဆိုရင်သူတို့ဟာတင်းထင်းတယ်လို့မဟုတ်ဘူးမြတ်စွာဘုရားအဲ့လိုပြောတာအဲ့တော့သူဘာပြောတုံးဆိုတော့မြတ်စွာဘုရားတပည့်တော်ပြောတာဘယ်ယုံမတော့တဲ့ရှင်သာရိပုတ္တရာတို့ရှင်မမောကလန်တို့ပြောတာပဲယုံမှာပေါ့တဲ့လက်မခံဘူးမြတ်စွာဘုရားပြောတာဟုတ်လားအဲ့ဒါနဲ့နှစ်ကြိမ်မြောက်ထပ်ပြီးတော့ပြောတယ်ရှင်သာရိပုတ္တရာနဲ့ရှင်မမောကလန်အလိုဆိုးရှိတဲ့ပုံကိုယ်ကြီးမြတ်စွာဘုရားနှစ်ကြိမ်မြောက်ထပ်တားတယ်နောက်သုံးကြိမ်မြောက်ထပ်ပြောတယ် နောက်သုံးချိန်မြောက်မြတ်စွာဘုရားတားတော့သူမြတ်စွာဘုရားကိုရှေ့ခိုးပြီးတော့မြတ်စွာဘုရားကိုတော့သူကကြီးညိုတယ်ဒါပေမဲ့အရှင်မြတ်ကြီးနှစ်ပါးကိုတော့သူဘလို့မှသူ့စိတ်ထဲမှာကြည်လင်တဲ့စိတ်ကိုမွေးလို့မရဟုတ်လားအဲ့ဒီစိတ်ကသူ့ယင်ကိုဘလောက်ပူလောင်စေမလဲဘလောက်ကြီးမားတဲ့အကုသိုလ်လဲနော်အဲ့ဒါမြတ်စွာဘုရားကြီးကဝေချပြီးတော့သူပြန်သွားတော့ကြောင်းဘဝရောက်တော့သူ့ခန္ဓာကိုယ်ကမုံညင်းစေးလောက်အဖူလေးတွေထွက်လာတယ် ကြောက်စရာကောင်းတယ်နော်စကားရဲ့စွန့်ရည်တတ္တိအဲ့ဒီစကားရဲ့နောက်ွယ်မှာရှိတဲ့ဆူညစ်တဲ့စိတ်တွေရဲ့စွန့်ရည်တတ္တိပေါ့နော်အဲ့ဒီမုံညင်းစေးလေးတွေနောက်ပဲနောက်စေးလောက်ပဲနောက်စေးလေးတွေနောက်ကတော့နောက်တော်ဘဲစေးလောက်နောက်ကလိန်စေးလောက်နောက်တဖြည်းဖြည်းနဲ့ကြီးလာအဲ့ဒီတွေပေါက်ကွဲပြီးတော့အနာကြီးဖြစ်တော့သွားတော့မသွားနိုင်နဲ့အဲ့နာနေတန့်လဲသွားကြောက်စရာကောင်းတယ်နော်အဲ့လိုမျိုးလဲသွားတဲ့အခါကျတော့သူဒုက္ခတွေရောက်ဘယ်သူမှလည်းသူ့ကိုမဖြောင်းပြနိုင်ဘူး အဲ့တော့သူ့ရဲ့အရင်ဘဝဟာဥပိ္ပစေဆရာဖြစ်ခဲ့တဲ့ယဟန်တစ်ပါးယဟန်ကြီးတစ်ပါးရှိတယ်မထေမြတ်ကြီးတစ်ပါးပေါ့နော်အဲ့ဒါပြန်တော်မူတဲ့အခါကျတော့ဗြဟ္မာကြီးဖြစ်နေတယ်တူတူဗြဟ္မာဆိုတာအဲ့ဒီဗြဟ္မာကြီးကသူ့တပည့်ကိုတနာလို့လာပြီးတော့ပြောတာရှင်ဗျာအရှင်မြတ်ကြီးနှစ်ပါးရဲ့ပုံမှာကြည်လင်တဲ့စိတ်ကိုမွေးပါမပြင့်မနဲ့တင်းထင်တယ်လို့မဟုတ်ဘူးဟုတ်လား အဲ့ကျသူကမော့ကြည့်တော့တင်မစုတော့တဲ့မျက်ထောင်တွေကြီးနဲ့ကြည့်ငါတုလူပြန်ပါဆိုတော့တင့်ကိုမြတ်စွာဘုရားအနာဂံလို့ခေါ်တာတဲ့ဘာဖြစ်လို့အနာဂံဖြစ်ပြီးတော့ဒီလူပြည်ကိုရောက်လာတော့ဒါတင့်ရဲ့ကြီးကျယ်တဲ့အပြစ်ပဲကို့အပြစ်ကိုကြည့်သူများလာပြောမနေနဲ့ပေါ့ပြောလို့မရအဲ့ဒါနဲ့အဲ့ဒီတုလူပြန်မှာလဲမြတ်စွာဘုရားတွေလာပြီးတော့ဂါထာလေးဖို့ရှောက်တယ်သူတပည့်နဲ့ပတ်သက်ပြီးတော့အဲ့ဒါအဲ့ဒီအနာရီတွေဖြစ်ပြီးတော့မကြဘူးအဲ့ဒီညနေပဲပြန်တော်မူသွား ဘုန်းကြီးမို့ပြန်တော်မူတယ်ဆိုတဲ့အတုံးလုံးပြောလိုက်ရတာတကယ်တကယ်သူကဘယ်ရောက်သွားဆိုအဝီရှင်ငယ်ရောက်သွားဟုတ်လားအဲ့တော့နောက်ကြတော့မြတ်စွာဘုရားအဲ့ဒီကောကာလိကယဟန်ကိုပဲအကြောင်းပြုပြီးတော့ဂါထာ၄ဘုတ်စောတော်ကတုတုပြမှာရှောက်တဲ့ဂါထာ၄ဘုတ်ကိုပဲမြတ်စွာဘုရားထပ်ဟောတယ်ဘာဖြစ်လို့ဟောဖြစ်တုံးဆိုတော့တဟံပတိပြမှာကြီးရလည်းပဲအဲ့ဒီယဟန်ကောကာလိကအဝီရှင်ငယ်ရောက်သွားတယ်အပုဒ္ဒငယ်ကိုရောက်သွားအေးအဝီရှင်ငယ်ရဲ့ဒိဋ္ဌိတေတာနော်အဲ့ဒါကိုလာရှောက်လို့မြတ်စွာဘုရားအဲ့ဒီဂါထာ၄ဘုတ်ဟောတာ အဲဂါထာလေးပုဒ်မှာသုံးပုဒ်သုံးပုဒ်ကအလွန်ပြောစရာကောင်းတယ်နောက်ဆုံးတစ်ပုဒ်ကတော့ငရဲအကြောင်းပြောထားတာမို့ထားတော့ပေါ့နော်အဲ့ဒါဘုံဘုံနည်းနည်းလေးရှင်းပြမယ်နော်ဘာပြောတော့ပုရိတတ္တဟိဇာတတ္တကုထာယိဇာတေမုခေယာယစိန်တတိအတ္တနာဘာလောဒုဗ္ဗတိတံပဏံတဲ့ပုရိတတ္တဟိဇာတတ္တကုထာယိဇာတေမုခေလူရလို့ဖြစ်လာရင်အဲ့ဒီလူရဲ့ခရွင်းထဲမှာဓာတ်တစ်ချောင်းပါလာတယ်တဲ့ဒါနားလေလွယ်ဖို့ဘုံဘုံကအဖြောင့်ပါတာပြန်လိုက်တာဟုတ်လား နော်ပုရိတ္တဇာတတကုထာယီဇာယတေမုခေနော်တတဝါဖြစ်လာပြီဆိုတာနဲ့ခတွင်းမှာဓာကလည်းပါလာတယ်ဖြစ်လာတယ်တဲ့ဓာဆိုတာနော်ဆိုးရတဲ့ဇကားကိုလည်းရည်ညွှန်းတယ်လို့ဒီရှာကနေပြီးတော့ဖန်တီးလိုက်တာမို့တချို့ကရှာကိုဓမ္မကြီးလို့သုံးကြတာဒီဒေသနာလေးကိုအထောက်အထားပြုပြီးတော့ရှာဓမ္မလို့သုံးကြတာတကယ်တမ်းကရှာသူကြီးတက်တက်ဓမ္မဖြစ်သေးတာမဟုတ်ဘူးကောင်းတဲ့ဇကားတွေကိုပြောလို့ရှာကိုဓမ္မလို့ပြောလို့ရမလား မရဘူးနော်အဲ့ကြတော့အလွန်ကောင်းသွားပြီဟုတ်လားအဲ့တော့တကယ်တမ်းမုတ်ချအစစ်ဓမ္မကဘာဓမ္မကဘာလဲလို့မေးမကောင်းတဲ့စကားတွေပေါ့နော်ဒါပေမဲ့ရှားကိုအကြောင်းပြုပြီးတော့ပဲဖြစ်ရတာဆိုတော့ရှားလည်းပဲအကြောင်းမကင်းတဲ့အနေနဲ့တသိတတေတာသူသုံးတယ်လို့ပဲမူတည်သွားတာပေါ့အဲ့ရှုတော့အကြည့်မယ်ဆိုရင်တော့လဲရှားကိုဓမ္မလို့သုံးမယ်ဆိုရင်လည်းသုံးလို့ရမယ်ထင်ပါတယ်ဟုတ်လားဒါပေမဲ့ဘုံဘုံအကြိုက်ကတော့မကောင်းတဲ့စကားကိုပဲဓမ္မလို့သုံးတာဓမ္မလို့သုံးတာပို့ပြီးတော့ ကောင်းနော်တရားဓမ္မဆိုတဲ့စကားလုံးနဲ့ရော့ရော့နေမှာဆိုလို့ဟုတ်လားဓမ္မအဲအဲဓာကြီးပေါ့ဟုတ်လားပုရိသတ္တယေဇာတတကုထာယေဇာတေမုခိနော်လူရလို့ဖြစ်လာရင်ပါဇက်ထဲမှာဓာပါလာ အေးယာယစိဏတိအတ္တနာဘာလို့ဒုဗ္ဗတိတံပဏံမိုက်တဲ့ပုဂ္ဂိုလ်ဟာတဲ့မကောင်းတဲ့စကားတွေကို ပြောပြီးတော့ကိုကိုကိုအဲ့ဒီဓာနဲ့ခုတ်ဖြတ်တယ်တဲ့နော်ယာယစိဏတိအတ္တနာ ဒီဓာတ်နဲ့ဘယ်သူခုတ်တာလဲဆိုခုခုကိုခုတ်တာနော်ကိုကသူများလျှောက်ပြောလိုက်လို့သူများကိုမုန်းလို့ပြောလိုက်လို့သူများခုတ်နေတာမဟုတ်ဘူးအဲ့ဒါကိုကိုကိုခုတ်နေတာဟုတ်လားယာယစိန်တတိအတ္တနာကိုကိုခုတ်တယ်ဘလို့လူဟာတော့ဘာလို့ဒုဗ္ဗတိတံမနာမိုက်တဲ့လူဟာမကောင်းတဲ့စကားပြောပြီးတော့ကိုကိုကိုရှာဓမ္မနဲ့ခုတ်တယ်ဒါပြောတာနော်ဒါပထမဂါထာလေးနော်ဒီလောက်အချိန်ဆွဲလို့မရဘူးနဲ့တူတယ်ပြောစရာတွေရှိနော်နောက်ဒုတိယဂါထာဘာပြောတော့ယောနေန္ဒီယံပတန်တတိ တံဝါနေတတိယောပတံတေယောဝိရှိနာတိမုခေနာသောကလေကလိနာတေနာဒုက္ခနာဝိနတိနော်လောကမှာညံနေတဲ့မိုက်မဲတဲ့ပုံကိုယ်တွေဟာကဲ့ရဲ့တိုက်တဲ့ပုံကိုယ်ကိုချီးမွမ်းနေတယ်ချီးမွမ်းတိုက်တဲ့ပုံကိုယ်ကိုကြောက်ကဲ့ရဲ့တယ်တဲ့သူတို့ရဲ့သူတို့ပါဇက်ကိုသူတို့ခရမင်းကိုအသုံးချပုံကြီးကမှားနေတယ်ပေါ့နော်အဲ့ဒါတော့ကဲ့ရဲ့တိုက်တဲ့သူကိုချီးမွမ်းတယ်ချီးမွမ်းတိုက်တဲ့လူကိုကဲ့ရဲ့တယ် အဲ့လိုနီးနဲ့သူတို့ဟာဘာတွေကိုရှာနေကြတာတုံးဆိုတော့အပြစ်တွေကိုရှာနေကြတယ်တဲ့ဝိရှိနာတိမုခေနာတောကလိန်နော်ကဲ့ရဲ့တိုက်တဲ့လူကိုချီးမွမ်းချီးမွမ်းတိုက်တဲ့လူကိုကဲ့ရဲ့ပြီးတော့သူတို့ဟာအဲ့ဒီသူတို့ရဲ့ခရွင်းကလေးနဲ့သူတို့ရဲ့ပါဇက်ကလေးနဲ့ကလိန်အပြစ်ကိုဝိရှိနာတိရှာဖွေစုဆောင်းနေကြ၏တဲ့ဘလောက်ကောင်းနော်ကလိနာဒေနာဒုက္ခနာဝိန္ဒတိတဲ့အဲ့ဒီသူတို့ရှာထားတဲ့အဲ့ဒီအပြစ်တင်နေတော့သူတို့ဟာချမ်းသာဒုက္ခကိုမရနိုင်ဘူးတဲ့ဒီစကားလေးကိုသေချာမှတ်နော် ကဲရဲ့တိုက်သူကိုချီးမွမ်းတယ်တော်တဲ့လူကိုမတော်ဘူးပြောတာပေါ့နော်ချီးမွမ်းတိုက်တဲ့လူအဲကဲရဲ့တိုက်တဲ့လူကိုချီးမွမ်းတယ်မတော်တဲ့လူကိုတော်တယ်ပြောတာချီးမွမ်းတိုက်တဲ့လူကိုကဲရတာဆိုတော့တော်တဲ့လူကိုမတော်ဘူးပြောတာအဲ့ဒီနီးနဲ့သူတို့ဟာခရွင်းလေးကိုအသုံးပြုပြီးတော့အပြစ်တွေကိုရှာတယ်သူတို့ရှာထားတဲ့အဲ့ဒီအပြစ်တွေဟာသူတို့ကိုချမ်းသာဒုက္ခမရနိုင်စေဘူးတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့နော်ချီးမွမ်းတိုက်တဲ့လူကိုကဲ့ရဲ့တယ်ကဲ့ရဲ့တိုက်တဲ့လူကိုချီးမွမ်းတယ်ဆိုတာလောကမှာ ကိုယ့်အနေကိုတချို့ကမှန်တယ်ထင်ပြီးတော့အဲ့ဒီအမှားကိုကျူးလွန်နေကြတာတွေအများကြီးရှိတယ်ဟုတ်လားတခါတလေဘုံဘုံစဉ်းစားတယ်အင်းသူများအကြောင်းကတော့မပြောတာကောင်းတယ်ဟုတ်လားကိုကဒီလူမကောင်းဘူးလို့ပြောတော်လဲပဲသူ့အကြောင်းကိုအကုန်သိနိုင်တာမဟုတ်ဟုတ်လားကိုကဒီလူကိုကောင်းတယ်လို့ပြောလဲပဲတကယ်တကယ်အကုန်လုံးသိနိုင်တာမဟုတ်ဟုတ်လားဒါကြောင့်ပုဂ္ဂလဒိဋ္ဌံတွေပြောတာတွေကတော့ဘုံဘုံတို့ရှော့နိုင်လေကောင်းလေခုဒီမှာပါတော့ချီးမွမ်းတိုက်တဲ့လူကိုကဲ့ရဲ့တယ်ကဲ့ရဲ့တိုက်တဲ့လူကိုချီးမွမ်းတယ် အဲ့ဒါအဆိုးဆုံးကတော့ယဟန္တာကိုဒုတ်တိလလို့ပြောတယ်ဒါပါတော့ချီးမွမ်းတိုက်တဲ့လူကိုကဲရတာပေါ့တိလလောက်မှမရှိတဲ့ဒုတ်တိလကိုတချို့ကတခါယဟန္တာလို့ပြောကြပြန်တာလည်းရှိတယ်ဟာဒါလည်းပဲ तू ကဆိုးတာပဲအဲ့ဒါတော့ပါတော့ကဲရတိုက်တဲ့လူကိုချီးမွမ်းတာဒါအထွတ်အထိပ်အမှားကြီးကိုပြောတာပေါ့နော်ဒီဟာနှစ်ခုရဲ့ဂျားထဲမှာဘုံဘုံတို့အသေးလေးတွေအများကြီးရှိတယ်တော်တဲ့လူကိုမတော်ဘူးဟာမနာလိုလို့တော့၎င်းဟာအမျိုးမျိုးသောအကြောင်းကြောင့်ပြောကြတာမရှိဘူးလား မတော်တဲ့လူကိုလည်းချစ်လို့ဟာတစ်ဖက်ကိုမုန်းလို့မတော်မှန်းသိပါနဲ့နဲ့တော်တယ်လို့ကြမ်းဖန်ပြီးတော့ချီးမွမ်းနေကြတာပေါ့မရှိဘူးလားဟာစိတ်ထဲကမပါဘဲနဲ့ချီးမွမ်းတာတွေရောကဲ့တာတွေရောရှုပ်ရှက်တွေကိုခတ်နေတာပဲဒီစကားကိုသုံးပုံပါဇက်ကိုသုံးပုံတွေကလွဲမားနေပုံပြောပါတယ်ဟုတ်လားချီးမွမ်းတိုင်းမှန်သိရနဲ့မချီးမွမ်းနိုင်ဘူးကဲ့ရတိုင်းမှန်သိရနဲ့မကဲ့ရနိုင်ဘူးအကတိတွေနဲ့လောဘဒေါသတွေနဲ့နေကြတာဆိုတော့လွဲကျင်တိုင်းလွဲနေဟုတ်လားအဲ့ဒါမြတ်စွာဘုရားခုဒါကိုပြောရတယ်နော်ချီးမွမ်းတိုက်တဲ့လူကိုကဲ့ရကဲ့ရတတ်တဲ့လူကိုချီးမွမ်းရင်းနဲ့ ဒီပါဇက်ကလေးကိုအသုံးပြုပြီးတော့ဘာကိုရှားနေတာလဲအပြစ်တွေကိုရှားနေတယ်အဲ့ဒီအပြစ်တွေနဲ့သူတို့ဟာချမ်းသာဒုက္ခကိုမရနိုင်ဘူးတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံကဒီတောင်မျိုးကန္တာယုံဆရာတော်ဥက္ကုံတလာပြီးဝန်တာရေးတဲ့စာအုပ်ထဲမှာတရားကိုကြည့်တဲ့အခါမှာမှတ်သားစရာကောင်းတဲ့ကြပြားလေးတစ်ပုဒ်တွေ့အဲကြောင့်မလို့မှတ်တမ်းလေးထဲမှာပါတော့ပြောခြင်းဘုံတို့မင်းကုန်းစတော်ဘုရားကြီးမေးပြီးတော့မန္တလေးစတော်ဘုရားကြီးဖြေခဲ့တာ အဲ့ဒါကိုပြင်စစတ္တလေးသာပု္ပ္ပာဝိသေသနာကျမ်းဆိုပြီးတော့ထင်ရှားတယ်တချို့တချို့ကြပြလေးတွေလည်းဖုံဖုံဖတ်ဖို့တယ်အဲ့ဒီတည်းကကြပြလေးတစ်ပုဒ်နော်မင်းကုန်းဆိုတော်ကြီးမေးထားတယ်မင်းကုန်းဆိုတာမင်းကုန်းဆိုတော်ကြီးဥရှိတတာတာပြီးအောင်တာကိုပြောတာမဟုတ်ဘူးအဲ့ဒီအရင်ကပေါ့နော်မင်းကုန်းဆိုတော်ကြီးကဘလို့မေးတုံးဆိုတော့နှစ်ဦးသားဘာလတို့မိုက်ကြသည့်အနေတဦးသားဘာလကယဟန္တာဧကန္တကိုဤသူလင်ဒုတ်တိလဟုမြတ်ဟာတုံပေလူမိုက်နှစ်ယောက်ရှိတယ်တဲ့လူမိုက်တစ်ယောက်က နော်ယဟန္တာအစစ်ကြီးကိုဘာမှကိုချင်းမကောင်းဘူးလို့ပြောလိုက်တယ်ပေါ့နော် ဟောတူးမှာဒုတိလကိုယဟန္တာဧကန္တဟုခွန်းနှုတ်ကဖွင့်ကြည်သည်ဆိုပုံလေးလွန်ရိုင်းတယ်နောက်လူမိုက်တယောက်ကတော့ဒုတိလမသိရင်လည်းဒါယဟန္တာလို့သူသူတခုတမျိုးမျိုးသောအကြောင်းကြောင့်ရှောက်ပြောတာပေါ့နော်อืมလူမိုက်ပဲနှစ်ယောက်တော့နှစ်ယောက်နှစ်ပါးစုံ ထိုကံညစ်တွင် အပြစ်ကယ်ဘဲကလေးတယ်မေးဤချင်းနိုင်တဲ့သူဟာ နှစ်ဦးသားဘာလတို့မိုက်ကြသည့်အနေတဦးသားဘာလကယဟန္တာဧကန္တကိုဤသူလင်ဒုတိလဟုမြတ်ဟာတုံပေဒါလေးချိုးခေါ်မှာပေါ့နော်ကြပြလေးရတူးမှာဒုတိလကိုယဟန္တာဧကန္တဟုခွန်းနှုတ်ကဖွင့်ကြည်သည်ရှုပုံလေးလွန်ရိုင်းနှစ်ပါးစုံထိုကံညစ်တွင်အပြစ်ကယ်ဘဲကလေးတယ်မေးဤချင်း၌နော်အပေါ်ကနေနဲ့ပေနဲ့ကာယံကြိုက်တာအောက်ကရိုင်းနဲ့နှိုင်းနဲ့ကိုကာယံကြိုက်တာပေါ့နော် အဲ့လိုမေးတဲ့အခါကျတော့အဲ့ဒီလိုယဟန္တာကိုဒုတိလာလို့ပြောတဲ့လူရဲ့ဒုတိလာကိုယဟန္တာလို့ပြောတဲ့လူကဒီလူမိုက်နှစ်ယောက်မှာဘ ᱹ စုအပြစ်ကပိုးပြီးတော့ကြီးတုံးတဲ့အဲ့ဒါကိုမလဲဆိုရဘလို့ဖြေတုံးဆိုတော့နှစ်ဦးသားဘာလတို့မိုက်ကြသည့်အနေတဦးသားဘာလကယဟန္တာဧကန္တကိုဤသူလင်ဒုတိလာဟုမြတ်ဟတုံပေတဦးမှာဒုတိလာကိုယဟန္တာဧကန္တဟုခွန်းနှုတ်ကဖွင့်ကြည်သည့်ဆိုပုံလေးလွန်ရိုင်းနှစ်ပါးစုံထိုကံညစ်တွင်အပြစ်ကဲအတူရှိတယ်ဖြေဤမှန်တိုင်းတဲ့မလီအပြစ်အတူတူပဲတဲ့ကဲစဉ်းစားနော်စဉ်းစားနော် အဲဘုံဘုံတို့ထင်တာအဲယဟန္တာကိုဒုတိလလို့ပြောတာပို့အပြစ်ကြီးမယ်လို့ထင်တာပေါ့နော်ခုမှဒုတိလမှန်တိရတဲ့ယဟန္တာလို့ပြောရင်လည်းအပြစ်ကြီးတာပဲသူများကိုဘာလို့လို့ဆိုသူများကိုအမှတ်မှားသွားစေနိုင်လို့ဟုတ်လားဒါကြောင့်မို့လို့သူများအကြောင်းမှာတော့မသိရင်မပြောတာကောင်းတာပဲဆိုတော့အဲ့ဒါကိုပြောတာဟုတ်လားချီးမွမ်းတိုင်းမှမသိလို့ကိုကဲရဲ့မိသွားတယ်ကဲရဲ့တိုင်းမှမသိလို့ချီးမွမ်းမှုတာတယ်အလုပ်တွေရှုပ်တယ်ပေါ့နော်တက်နိုင်ရင်တော့ဘာတော့စကားကတော့မပြောတာပဲကောင်းတယ်ပေါ့နော်အဲ့ဒါတော့အကောင်းဆုံးပေါ့ဟုတ်လား ပြောတင်ပြောလိုက်တဲ့တန်ဖိုးရှိတဲ့စကားကိုပဲပြောမှာပေါ့နော်အာဟိုလိုအကြောင်းဒီလိုအကြောင်းဘာမဟုတ်တာတွေပါရှောက်ပြောနေတယ်ပဲအလကားအပြစ်ဖြစ်သွားနိုင်တယ်ပေါ့ဆိုချင်တာကဟုတ်လားအင်းဒါလေးကိုဘုံဘုံပြောပြနော်အဲ့ကြတော့ဘုံဘုံတို့ဘာကိုဆက်ပြီးတော့သွားမှာတော့အော်ဂါထာတို့ဒါကဒုတိယဂါထာလေးကိုဘုံဘုံကရှင်းလိုက်တာဟုတ်လားအဲကဲရတဲ့သူကိုချီးမွမ်းချီးမွမ်းလိုက်သူကိုကဲရပြီးတော့ ဒီပါဇက်ကလေးနဲ့အပြစ်ကိုရှာနေကြတယ်ဒီအပြစ်တွေနဲ့ချမ်းသာမှုကိုမရနိုင်ဘူးဒါဒုတိယကထာနောက်တတိယကထာဒါလည်းကောင်းတယ်အပမတကောအယံကလိယောအခေတုဒနပရာဇေယောတပ္ပတာပိတဟာပိအတ္တနာအယမေဝမဟန္တရောကလိယောတုကတိတုမနံပရောတေယတဲ့ဒီကထာတွေကအလွတ်လည်းမရတဲ့ခါကျတော့ကြည်ဖတ်ရတာတောင်မှထောင်းတောင်းတောင်းဖြစ်ဟုတ်လားဒါပေမဲ့အတိပ္ပယ်ကဘာပြောတော့အပမတကောအယံကလိယောအခေတုဒနပရာဇေယော တပ္ပတာပိတဟာပိအတ္တနာဟိုဖဲရိုက်လို့လောင်းကစားလုပ်လို့တချို့ရှုံးညာဘလောက်ထိရှုံးတော့တဟာပိအတ္တနာကိုနဲ့တကွာတပ္ပတာပိအလုံးစုံ ရှုံးသွားတယ်ပစ္စည်းတွေမကဘူးဘဝပါရှုံးသွားမှာတချို့နော်အိမ်ပေါင်ရိုက်တယ်ဟုတ်လားဖဲရိုက်တာကိုလေအမျိုးမျိုးပေါ့ဟုတ်လားတချို့မင်းငါကြွန်ခံမယ်ရှုံးလို့ရှိရင်ဟောကိုကိုကိုတောင်မလုပ်တာတော့ဖဲပေါင်ရိုက်တဲ့သဘောမျိုးပေါ့ဟုတ်လားဒါကိုပြောတာနော် အဲ့ဒါလိုလောင်းကစားပွဲမှာကိုနဲ့တကွရှိသမျှအကုန်လုံးရှုံးသွားတာဟိုတဲ့အပမတကောအဲ့ဒါအနှဲငယ်ပါတဲ့အဲ့ဒီအရှုံးကတိတ်ပြီးတော့မကြီးပါဘူးတဲ့အရမေဝမဟာတတော်ကလိနော်အခုပြောမဲ့အပြစ်ကြီးရမှာတကယ်ကြီးတာတဲ့ဘယ်အပြစ်တုံးလဲယောတုကတိတုမနံဘရောတေကောင်းကောင်းကျင့်နေတဲ့တကယ်ကောင်းတဲ့လူကိုမကောင်းဘူးလို့စိတ်ထဲကနေထင်ပြီးတော့စိတ်တွေနဲ့ပြင်းမှားနေဒေါသတွေနဲ့ လက်ကားလူဟုတ်လားစိတ်ကအဲ့လိုဖြစ်လာတဲ့ခါကျတော့နှုတ်ကတစ်ခါတစ်ခါပြောမိကုန်မယ်ပေါ့နော်အခုနတုန်းကဒါကောက်ကလေးကကိုကြောင်းပြူပြီးတော့ပြောနေတာဟုတ်လားအခုသူဘာဖြစ်သွားပြီတော့အဝီစီငရဲတောင်ရောက်သွားပြီနော်အလွန်ကြီးမားတဲ့ဒုက္ခပေါ့ဟုတ်လားအဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်ဒီကထာကိုလွန်တယ်လို့ပြောလို့ရမလားမရနော်လောင်းကစားလှုပ်လိုက်တာဘဝပါမကပိုင်ဆိုင်သမျှအကုန်လုံးမှရှုံးသွားတယ်အဲ့ဒါဘာမှမပြောပတ်တော့ဘူးတဲ့နော်ကောင်းကောင်းကျင့်နေတဲ့လူကိုစိတ်ထဲကနေပြီးတော့ နော်မကြည်မလင်ဖြစ်ပြီးတော့စိတ်တွေနဲ့ပြင်းမာနေတာအဲ့ဒီအပြစ်ကသာလဲအလွန်ကြီးမားတဲ့အပြစ်ဖြစ်ပါတယ်တဲ့ကာထာသုံးဖို့နော်နောက်ဆုံးကာထာလေးကတော့သူကြသွားတဲ့ငရဲရဲ့တက်တန်းကိုတွက်ပြထားတာမို့လို့အဲ့ဒါကိုဘုံဘုံကမပြောတော့ပါဘူးဟုတ်လားဒီနှုတ်နဲ့စိတ်နဲ့ပေါင်းပြီးတော့မှားယွင်းမှုတွေကိုလှုပ်ချလိုက်တာ အကျိုးရလဒ်ကဘယ်ရောက်သွားတာငရဲတီရောက်သွားတာမြင်ရမယ်နော်ဘာနဲ့ဘာနဲ့ဘာနဲ့ဘာနဲ့ပေါင်းပြီးတော့လှုပ်လှုပ်တာတော့ စိတ်နဲ့နှုတ်နဲ့ပေါင်းပြီးတော့အလုပ်လုပ်တာဟုတ်လားအဲ့ဒါကြောင့်မလို့သူမကောင်းတဲ့ဘဝကိုရောက်သွားတာအဲ့ဒါလိုမျိုးမြတ်စွာဘုရားနော်ဒီကောက်ကလေးကကိုအကြောင်းပြုပြီးတော့ဒီဂါထာလေးတွေဟောအဲသူ့အကြောင်းကမဆုံးသေးဘူးဒီနေ့ကတော့သူ့အကြောင်းပြောတာနဲ့ပြီးမှာနော်ဘာပြောတယ်ရှိတုံဆိုတော့ तू အဲ့လိုဖြစ်သွားတာကြီးကသာသနာမှာအလွန်ထင်ရှားတာပေါ့နော်အက္ခတဝကကြီးနှစ်ပါးကို ပြင်မာလို့ဖះတားတာတောင်မရ နော်ဒုက္ခတွေအကြီးအကျယ်ရောက်ဟာကောင်းကောင်းသားကနေအနာကြီးတွေပေါက်ပြီးတော့ဒီနာကြီးပိုင်းတွင်သေပြီးတော့ငရဲရောက်တော့တာတော့တာမန်လူတော့မသိဘူးဒါပေမဲ့မြတ်စွာဘုရားနဲ့အရိယာသူတော်ကောင်းကြီးတွေကသိကြတဲ့အခါပြောတော့လည်းပဲကျန်တဲ့လူတွေလည်းသိတယ်အဲဒါကိုအကြောင်းပြုတော့မြတ်စွာဘုရားဇတ်တော်တွေအများကြီးဟောတယ်ကြုံတိုင်းသူ့အကြောင်းလည်းခဏခဏပြောပြနေဟန်တူတယ်အဲပြောတိုင်းဇတ်တော်လေးတွေဟောတာရှိတယ်အဲ့ဒီသူ့ကိုအကြောင်းပြုတော့ဟောတဲ့ဇတ်တော်တော်တော်များများတွေကဒီနေ့နှစ်ပုတ်လောက်ဘုံဘုံပြောခြင်းတယ်ပေါ့နော်အဲ့ဒါပါလဲဆိုတော့ ပထမဇက်ကကောကိလဇတ်တဲ့ကောကိလဆိုတာအုပ်အောလို့အဓိပ္ပာယ်ရတယ်ဟုတ်လားဘဝတစ်ခုကဘုံတို့ဘုရားလောင်းကြီးကနော်ရှင်မယင်တစ်ပါးရဲ့တိုင်းပြည်အုပ်ချုပ်တဲ့ရှင်မယင်တစ်ပါးရဲ့နော်ပညာရှိဒုက္ခမိအမတ်ကြီးဖြစ်တဲ့ပေါ့အဲ့တော့သူ့ရဲ့ရှင်မယင်ကလည်းပဲစကားလွန်များတယ်မပြောသင်ရထပြောတယ်ပြောပြီဆိုရင်လည်းပဲမထိန်ဘူးဟုတ်လားအဲ့ဒီရှင်မယင်ကိုသူဘလို့မြန် ဒီစကားနဲ့ပတ်သက်ပြီးတော့အဆင်ပြေသွားအောင်ပြောရပါမလို့အခွင့်အခါကိုသူစအောင်နေတယ်။ဘယ်အချိန်မှသူ့ကိုအခွင့်အရေးရမလို့ပြောဖို့အတွက်တင့်တော်တဲ့အကြောင်းတရားတစ်ခုတွေ့မလဲ။ဒါကိုရှာဖွေရင်းနဲ့နေတာပေါ့။အဲ့တော့ဒီနေ့တော့အဲဒီပြင်အမတ်တွေရောဖះလောင်းရောဘယင်ကြီးရောနော်ဥယျင်ထဲမှာသူတို့အပန်းဖြေကြတယ်ဥယျင်ထဲအကြောက်ဖြာကြီးတစ်ခုပေါ်မှာထိုင်အဲ့လိုထိုင်ပြီးတော့စကားပါညာပြောစားရရှိတာစားကြတောက်ကြ နေကြရင်းနဲ့ရုတ်တရက်အဲ့ဒီသစ်ပင်ပေါ်ကနေပြီးတော့အိုးအောငှက်ကလေးတကောင်ကသူတို့ပေါ်ပြုတ်ကျလာတယ်ကြည့်လိုက်တဲ့အခါကျတော့အသက်မရှိတော့အဲ့နဲ့ဟာဒီအုံငှက်ကဘယ်ကကြလာအောင်ဆိုအပေါ်မော့ကြည့်တဲ့အခါကျတော့အပေါ်မှာကြီးတိုက်တွေ့တယ်နော်ကြီးလဲတွေ့ရတယ်ကြီးလေးတွေအော်တန်လဲကြားရတယ်အဲ့ဒါနဲ့ဘင်းကြီးကဘုရားလုံးပညာရှိမကြီးကိုမေးတာဘယ်နဲ့ကြောင့်ဒီကြီးတိုက်တဲ့ကနေဒီအော်ငှက်ကကြလာတယ်လေအကောင်ကြီးကတော့မဲမဲလေးအတူပဲပေါ့ ဒါပေမဲ့တကယ်တကယ်ကတော့မတူဘူးဒီကောင်ဘယ်လိုလုပ်ပြီးတော့အဲ့ဒီတည်းရောက်နေတာတော့ဘယ်လိုလုပ်ပြီးတော့သူကအဲ့ဒီကနေအခုကြာလာတာတော့တော့ဘုရားလောင်းကညံရှိတဲ့အခါကျတော့အတွေ့အကြုံလည်းရှိတဲ့အခါကျတော့ဘုသူလာလည်းရှိတဲ့အခါကျတော့ဒါကိုသူနားလေတယ်နောက်တချို့အိုအဲငှက်မတွေဟာဒီကြီးလိုက်တဲ့ကိုသူကဝင်ဝင်ပြီးတော့ဥတာကြီးမတွေကလည်းမသိဘူးသူတို့ဥလိုပဲထင်ပြီးတော့ဝင်ရင်းနဲ့နောက်ကျတော့အကောင်လေးပေါက်တော်တော်ကြီးထီလည်းပဲမသိဘူးမေမေလေးဆိုတော့သူ့အကောင်ကိုအကောင်ရောနေတာပေါ့အဲ့တော့ဒီလိုပဲအစာရှာကျွေးတယ်ဒါအိုဩက လူရည်လေလောက်တာပေါ့နော်အကြီးကမသိတော့ခံရတာပေါ့အခုဘာလို့ကြလာတာတုံးဆိုတော့ဒီအိုအိုလေးကတော်တော်တောင်အတောင်ဆုံးနေပြီနော်သူဘာလို့ကြလာလဲဆိုတော့ तू သူ့ကိုယ်သူအားကိုးပြီးတော့မနေနိုင်သေးတဲ့အရွယ်လေးမှာသူတို့အိုအိုရဲ့အတန်ကိုသူမြည်လိုက်တယ်အဲဒါကြောင့်မလို့ကြီးကသူ့ကိုအိုအိုမှန်းသိသွားတာသူတကယ်လို့အတန်မမြည်ဘူးဆိုလို့ရှိရင်ကြီးကသူ့ကိုအိုအိုမှန်းမသိဘူး तू လဲအိုလိုက်ကြရောဟာ ဒါအိုးပဲဆိုတာသိသွားတော့နောက်ကြီးကလူလိုသားဆိုရင်တော့တော်တော်ရင်နာသွားမှာပေါ့နော်ငါသူ့ကိုငယ်ကလေးတွေသာကျွေးခဲ့ရတာငါသားလည်းမဟုတ်ဖ ೇನೆ ပေါ့နော်အဲ့ဒါနဲ့ဘာလုပ်လဲဆိုတော့အဲ့ဒီအိုးအိုးကိုထိုးသက်ပြီးတော့အတိုက်အပြင်ဘက်ကိုပြစ်ချလိုက်တယ်ဟုတ်လားအဲ့ဒါမလို့အိုးအိုးလေးကတေသွားတာအဲ့ဒါကိုမြင်တဲ့အခါကျတော့ဘုရားလောင်းကအကုန်ရှင်းပြတယ်ဒီအိုးအိုးဟာမြည်သင့်တဲ့အချိန်မဟုတ်ဘဲနဲ့မြည်လို့မမြည်သင့်နေတဲ့အချိန်မှာမြည်လို့အမှန်ဆိုသူကသူပြန်နိုင်ပြီတနေရာရောက်တော့မြည်ပေါ့သူဘယ်သူမှလာမထိုးဟုတ်လား အခု तू ကအချိန်မကြာဘဲနဲ့မြည်တဲ့အတွက်ကြောင့်ဘာဖြစ်သွားတာတော့ကြီးရဲ့တတ်တာကိုခံရတာအဲ့ကြောင့်ဘုရားလုံးကဟာဒါငါခွင်နဲ့ဝင်လာပြီပေါ့ तू ကဒါကိုစောင့်နေတယ်ဒီဟာမျိုးပေါ့နော်စကားနဲ့ပတ်သက်ပြီးတော့ဒီရှင်မေကိုဘယ်လိုစောင့်ရမလဲဆိုတာကိုစောင့်နေတာဆိုတဲ့အခါကျတော့အဲ့ဒါဘုရားလုံးကပြောတာ तू ပြောတဲ့စကားလေးတွေကအလွန်ကောင်းတယ်ကထာလေးပုတ်ပြောတာယောဝေကလေးအတ္တံပတ္တိအတိဝေလံပဘာတတိဧဝံသောနိဟတောတေတိကောကိလာယေဝအတ္တရဇောတဲ့ မဟာရာဇမြတ်သောမင်းကြီးရောအကျဉ်သူတိဝေစင်စစ်ကာလီကာလတိအတံပတ်တိမရောက်မီအတိဝေလံအပိုင်းခြားကိုလွန်၍လီပပါတတိဆို၏တဲ့နော်မင်းကြီးတဲ့တချို့ပုဂ္ဂိုလ်တွေကပြောတဲ့အချိန်မရောက်သေးခင်မှာပြောတင်တာထက်ပိုပြီးတော့စကားတွေကိုပြောကြတယ်ဟောနှစ်ချက်နော် तू မှားတာနော်ပြောတင်တဲ့အချိန်မဟုတ်သေးဘူးဒါ तू မစောင့်နိုင်ဘူးပြောပြီးဆိုတော့လည်းပဲပြောတင်တဲ့အတိုင်းအတာထက်လွန်ပြီးတော့ပြောတယ် ကာလီကာလသည်အတ္တံပတ္တိမရောက်မီအတိဝေလံအပိုင်းခြားကိုလွန်၍လေးဘာတတိဆိုဤတဲ့စာလိုလေးလည်းမှတ်ပေါ့နော်ကောကိလာယအိုဩမိုင်အတ္တရဇောတာသည်နိဟတောတေ၍တေတိဤဝအိယတကဲ့သို့အေဝံမိနော်အေမိတထာအေဝံမိတထာထို့အတူတောထိုသူသည်နိဟတောတေ၍တေတိအေယိသေတတ်တယ်တဲ့အချိန်ကာလမရောက်သေးဘဲနဲ့ကာဟိုအတိုင်းတာကိုလွန်ပြီးတော့စကားပြောလို့ရှိရင်ဒီအိုဩငှက်ကလေးသေတယ်လို့တချို့လူတွေလည်းပဲနော် ပြောချိန်မရောက်ဖဲနဲ့ပြောလို့ပြောတင်တာတဲ့ပိုပြောလို့တေးသွားကြတာတွေအများကြီးရှိတယ်ဟုတ်တယ်စကားကြောင့်တတ်ခံတဲ့လူတွေအများကြီးရှိတာပေါ့နော်နောက်ဒုတိယဂါထာပါပြောတော့ဂါထာတစ်ပုဒ်ကိုအကြာကြီးမရှင်းတော့ဘူးနော်အချိန်ဟသိမ့်မရှိဒုဗ္ဗတိတာမကောင်းသဖြင့်ဆိုသောဝါစာစကားသည်နိကတိခဏချင်းပါတိတိယထာတတ်တကဲ့သို့အေဝံတထာထို့အတူသူနိတိတံကောင်းစွာသူရဲ့သောတတ်ထံဓာတိနပါတိတိမတတ်တတ်တဲ့အလွန်သဘောကျတယ်ဒီစကားနော် မကောင်းသဖြင့်ဆိုလိုက်တဲ့စကားကအခဏချင်းပဲလူကိုအသေးတက်တယ်လို့တွေးထားတဲ့ဒါကအဲ့လိုမတတ်တတ်ဘူးတဲ့နော်မကောင်းသဖြင့်ဆိုလိုက်တဲ့စကားတခါတရံမှာတွေးထားတဲ့ဓာတ်တဲ့တောင်ကြောက်စရာကောင်းတယ်လို့ပြောတာဟုတ်လားတွေးတဲ့ဓာတ်နဲ့တတ်လိုက်တာမှကြာသေးတယ်မကောင်းတဲ့စကားကြောင့်ဖြက်ခနဲ့ကိုတေးသွားနိုင်တယ်လို့ဆိုလိုတာဟုတ်လားပြီးတော့ဗာပြောတော့ဒုဗ္ဗတိတာမကောင်းသဖြင့်ဆိုအပ်သောဝါစာစကားသည်နိကတ်ထေတခဏချင်း ပါတေတိဤဝတတ်တကဲ့သို့အေဝံဤယတုဟလာဟလန်လက်တလုံးသေးစေတဲ့သောဝီတန်အစိတ်ဒီနပါတေတိမတတ်တတ်တယ်ခုတောက်လိုက်တာနဲ့ခုတန်းကနေတုံးကနေလဲပြီးတော့သေးသွားလောက်ပြင်းတဲ့အစိတ်ဒီခေတ်မှာရှိနော်ရှားပေါ်တစ်စက်လောက်လေးတင်လိုက်တာနဲ့တန်းပြီးတော့သေးတယ်မိနစ်ပိုင်းအတွင်းမှာစက္ကန့်ပိုင်းအတွင်းမှာတန်းသေးတယ်လက်တလုံးသေးသေးတဲ့အစိတ်ပေါ့နော်မကောင်းသဖြင့်ဆိုအပ်သောစကားသည်လက်တလုံးတတ်တကဲ့သို့နော်လက်တလုံးသေးသေးတဲ့အစိတ်ကအဲ့လိုမျိုး မတတ်တတ်ဘူးဆိုလိုတာကဘလောက်ပြင်းထန်တဲ့အစိတ်မျိုးထက်မဆိုမကောင်းသဖြင့်ဆိုလိုက်တဲ့စကားပို့ပြီးတော့မြန်မြန်ဆန်ဆန်အကျိုးမဲ့စေတတ်တယ်သေစေတတ်တယ်လို့ပြောတာဟုတ်လားကောင်းစွာသွေးအပ်တော်ဓာတဲ့လက်တလို့သေသေးတတ်တော့အစိတ်တဲ့ဂိုင်ပေးတဲ့ဥပါနော်ဒါကြောင့်စကားတစ်ခွန်မှားလိုက်တာနဲ့ဒုက္ခအကြီးကျယ်ရောက်တော်တာမျိုးတွေရှိတယ်ဟုတ်လားနောက်တတိယဂါထာလေးဒုတိယဂါထာပါဠိလေးမညွှန်လဲရအောင်နာဟိတတ္တံသူနိဟိသူနိတိတံဝိတံဟလာဟလာမိဝါ ဧဝံနိကတိပါတိတိဝါစာဒုပ္ပတိတာယထနောက်တတိယကထာကျွတ်မယ်နော်တတမကလေးအကလေးဝါဝါစံရခေယပဏိတော်နာတိဝေလံပပတေယအပိအဋ္ဌတမံမိဝါအဓိပ္ပာယ်ဘာပြောလို့ဆိုတော့တတမထို့ကြောင့်ပဏိတော်ပညာရှိသည်ကာလီဝါကာလ၌၎င်းအကာလီဝါကာလမဟုတ်သည်၌၎င်းဝါဆန်စကားကိုရခေရစောင့်ရ၏တဲ့အလွန်ကောင်းနော်ဒါကြောင့်မို့လို့တဲ့စကားဆိုတာအလွန်မှဘဝအပေါ်မှာအရေးပါတဲ့အတွက်ကြောင့် ဉာဏ်ရှိတဲ့လူဟာပြောတဲ့အချိန်မှာပဲဖြစ်ဖြစ်မပြောတဲ့အချိန်မှာပဲဖြစ်ဖြစ်စကားကိုစောင့်ရမယ်တဲ့စောင့်နေဆိုတာတတိထားလို့ပြောတာလက်ခေရနော်စကားကိုစောင့်နေဆိုတာတတိလေးနဲ့ပြောလို့ပြောတာဒီနေ့မှာစကားကိုနှစ်ခုထပ်သုံးထားတတိထားကြည့်နော် ကာလေဝါအကာလေဝါမပြောတဲ့အချိန်ဆိုတော့ထားတော့ပြောကိုမပြောတော့နဲ့အခုကဘာတော့ပြောတဲ့အချိန်မှာထည့်ထားနော်ပြောတဲ့အချိန်မှာတောင်မှဘာနဲ့ပြောရမှာတော့တတိနဲ့ပြောတဲ့ တသမထို့ကြောင့်ပန္တိတော်ပညာရှိသည်ကာလေဝါကာလ၌၎င်းအကာလေဝါကာလမုတ်တိ၌၎င်းဝါဆံစကားကိုရက်ခေယစောင့်ရ၏အပိစင်စစ်တဲ့ဟောအခုပြောမဲ့စကားဘုမပိုးသဘောကြတယ်အပိစင်စစ်တဲ့အတ္တသမမိဝါမိမိနဲ့တူသောသူ၌လေအတိဝေလံအပိုင်းခြားကုန်လို့ရဲ့နပပါတေယမဆိုရတဲ့ဘာလို့နားလဲလားကိုနဲ့အတူတူထားပါတယ်ဆိုတဲ့လူမာတောင်မှအပိုင်းခြားကိုလွန်ပြီးတော့စကားကိုပြောနေတဲ့ဆိုလိုတာက ဒီလူကတော့ငါ့ကိုချစ်တယ်ငါလည်းဒီလူကိုချစ်တယ်သူ့ကိုတော့ကိုလိုပဲသဘောထားတယ်ဟောကိုနဲ့ကိုကိုလိုကိုသဘောထားတာဟုတ်လားတကယ်တမ်းကိုလိုသဘောထားမယ်လူကတော့တကယ်တမ်းမရှိပါဘူးအတ္တသမပေမနတ္ထိမိမိနဲ့တူတဲ့ချစ်အပ်တဲ့သူဆိုတာမရှိပါဘူးဒါပေမဲ့လူတွေကတော့ပြောကြတာမရှိဘူးလားအမင်းတော့ငါတို့ကငါတို့လိုကိုကိုငါတို့လိုသဘောထားတာနော်ဩပြောကြတာမရှိဘူးလားဩအဲ့လောက်ချစ်ရတဲ့စိတ်ချရတဲ့ကိုအကျိုးကိုလိုလားတဲ့ကိုကလည်းသူ့အကျိုးကိုလိုလားတဲ့ဟုတ်လားနော်ထူကြသမီးပါဆိုသားသမီးသားသမီးဆိုမိဘကိုလိုပဲသဘောထားကြတာပေါ့နော် ကိုလိုသဘောထားပါတယ်ဆိုတဲ့လူတွေရဲ့အပေါ်မှာတောင်မှအတိဝေလံအပိုင်းခြားကိုလွန်၍နပပတရားမဆိုရတဲ့နော်ပြောလို့ရတိုင်းရှောက်ပြောမနေနဲ့တချို့ဟာတွေကဒါပြောတာနော်တချို့လင်မယားချင်းဒါဒါတဲ့ရင်နှီးတဲ့လူတော့မရှိဘူးဆိုတော့ပြောပြောရင်းနဲ့ပါလို့ရမ်းဖြစ်ပေါ့ဟုတ်လားနော်စကားကိုဒါမှမဟုတ်ဘလို့လူမျိုးပေါ်မှာပဲဖြစ်ဖြစ်စကားကိုဘာလို့ပြောရမလဲတတိနဲ့ပြောဘလောက်ရင်နှီးပါတယ်ပြောပြောဘလောက်စိတ်ချပါတယ်ပဲပြောပြော လူဆိုတာအကြိုက်ကအမျိုးမျိုးရှိတာလေဟုတ်တယ်မဟုတ်လားအဲ့တော့အကောင်းဆုံးကတော့ဘာတော့တတိနဲ့ပြောတာအကောင်းဆုံးပဲတော့ဒီစကားလေးလည်းကြိုက်တယ်နော်အချိန်ကာလဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေဉာဏ်ရှိတဲ့လူဆိုတာစကားကိုစောင့်ရှောက်ရမယ်ဟုတ်လားကိုလိုပါပဲဆိုတဲ့လူတွေရဲ့အပေါ်မှာတောင်စကားကိုပြောတင်တာတဲ့ပို့ပြီးတော့မပြောနဲ့တဲ့အတိဝေလာအပိုင်းခြားကိုလွန်၍နပပတေရမဆိုရအပိုင်းခြားဘယ်လိုပိုင်းခြားမလို့ဉာဏ်ရှိမှသိမှာနော်ဘယ်ချိန်ရက်ရမလဲ ဘယ်ချိန်ရက်မလဲအဲ့ဒါမသိရင်လည်းပဲဆက်သွားနေမှာ तू ကဟုတ်လားရက်တဲ့ချိန်ရက်ရမှာနော်နောက်ပါပြောတော့သူပန်တော်ဂလုံမင်းသည်ဥဒကနဂါးကိုအာရတိဤဝဖမ်းယူတကဲ့သို့အေဝံတထာဤရတုအတိဘဘောပညာရှိသွားရှိသောမတိဘဘောပညာရှိသွားရှိသောရောစဝိသကနောအကျင့်ပညာရှိသည်ကကာလီလျောက်ပတ်သောကာလ၌မိတ္တနှိုင်းရှင်သောစကားကိုဘာသေးဆို၏ သောဝိသကနောထိုပညာရှိသည့်တပေခတ်သိမ်းကုန်သောအမိတေရန်သူတို့ကိုအာဒေတိဖမ်းယူနိုင်၏တဲ့ဒါပါပြောတော့ဉာဏ်ရှိလို့တကားကိုကောင်းကောင်းပြောတတ်မယ်ဆိုရင်အချိန်ကာလကိုကြည့်ပြီးတော့ခွင်ကြအောင်ပြောတတ်မယ်ဆိုရင်ဂလုံကငကားကိုဖမ်းတယ်လို့ရန်သူတွေရောအကုန်တောင်ဖမ်းပြနိုင်နေတဲ့ဒါဖရာလောင်းကသူ့ဘယင်ကိုပြောတာနော်အဲ့လိုဆုံးမလိုက်တဲ့အစပြီးတော့ဘယင်ကြီးလည်းပဲစကားပြောတာကိုဆင်ញင်သွားတယ်ပေါ့ဒါဇတ်တော်တစ်ပုဒ် အဲ့ဒါခုနတုန်းကသေတဲ့အဲ့ဒါအိုးအောငှက်လေးကအဲ့ဒီကောကာကောကာလိကဖြစ်ခဲ့တာတဲ့ဒီဘဝမှာစကားစကားကြောင့်ဒုက္ခရောက်တာမဟုတ်အရင်တော့လည်းအတန်ကြောင့်သူဒုက္ခရောက်ခဲ့တာနော်ဒါတပုတ်ပေါ့နော်နောက်ဇက်တော်တပုတ်ရှိနောက်တပုတ်ကပါလဲဆိုတော့အုံးတို့တိတိရဇက်ဆိုပြီးတော့ဒါလည်းသူ့ကိုအကြောင်းပြုပြီးတော့ဟောတာသူ့ကိုအကြောင်းပြုပြီးတော့ဟောတဲ့ဇက်တော်တစ်ခုရှိသေးတယ်အဲ့ဒါတော်တော်ပြောတဲ့ကောင်းတယ်အရှိကြီးမို့လို့ဘုံဘဝအဲသူ့ကိုတော့တတ်တဟောမှအဆင်ပြေမယ်ဆိုတော့မပြောတာအခုစီဇက်လေးကနည်းနည်းတူတာ ဘာပြောတုံးဆိုတော့ဘွားတစ်ခုတုန်းကဦးတို့ဖရာလောင်းကြီးကနော်ဇံပင်ရှင်နဲ့ပြည့်စုံတဲ့ပညာရှိယသိကြီးတစ်ပါးဖြစ်တယ်ပေါ့နော်တူတူပြောကြပါစို့အဲ့ဒါတပည့်တွေအများကြီးနီးခံပြီးတော့ကျင့်သုံးကြတယ်နော်ဆရာကြီးဆရာယသိကြီးတီလာပြီးတော့အများကြီးတော်ထဲမှာနေကြတာပေါ့နော်တပည့်တွေအများကြီးရှိအဲ့ဒီတပည့်တွေထဲမှာစကားအလွန်များတဲ့နော်မပြောတဲ့မဆိုးတဲ့အချိန်ကာလကိုမကြည့်အတိုင်းဒါပမာဏမသိပြောမိစို့ပြောပေါ့ဟုတ်လားအဲ့ဒီယသိတစ်ပါးလည်းရှိတယ် နောက်ထပ်ပန်းနာယောဂါလို့ဆွဲကပ်ပြီးတော့နောက်ဒေါသတော်တော်ကြီးတဲ့ယောဂါတဲ့ယတိတစ်ပါးလည်းရှိတယ်အဲ့တော့ဒီနေ့တော့အဲ့ဒီယောဂါစေယတိတစ်ပါးယတိကဘာလို့တော့ဆိုတော့ထင်းခွဲနေတယ်သူကအဲထင်းကမကွဲဘူးတော်တော်နဲ့မကွဲဆိုသူကလည်းပဲယောဂါတဲ့ဆိုတော့ဟုတ်လားတော့ရှူနာရှိုက်ကုန်းဆိုတော့တော်တော်နဲ့မကွဲမကိုလောက်တာမဖြစ်တဲ့ခါကျတော့စိတ်ကလည်းအထိုက်လျောက်တော့တူနေမှာပေါ့အဲအဲ့ဒီအခြေအဲ့ဒီအချိန်ကြီးမှာမှ gain ဖြစ်ချင်တော့ဘာလာလို့ဆိုတော့ခုနတုန်းက စကားကိုအတိုင်းအဆမရှိအချိန်ကာလမသိဟုတ်လားပြောမိရင်မရက်ပါဘူးဆိုတဲ့ရသေးရရောက်လာရောက်လာတော့သူ့ရှေ့မှာတရားပိန်တိပိန်ချံဝါထင်းခွဲနေတာမြင်တော့သူကလည်းပြောချင်ပါဘောနော်ဟာဟိုလို ခွဲပါလားဒီလိုခွဲပါလားသူကဘေးကနေဆရာလုံးတို့ကြီးလှုပ်တယ်အဲ့ဒါတော်တော်နဲ့မရက်ဘူးဟိုကလှမ်းကြည့်လည်းပဲအမှန်ဆိုရက်တဲ့ပြီစိတ်တိုးနေပြီဆိုတော့သိရင်ရက်တဲ့ပြီလေဒါတိ तू ရက်တဲ့တယ်လို့မသိဘူးပြောကောင်းကောင်းနဲ့ဆွတ်ပြောဟိုကဘာမှမပြောဘူးဘာမှမပြောတာကို तू ကပြောရတယ်ထင်းနေတာနေမှာပေါ့ အဲဆက်ပြီးတော့သူကအဲ့ဒီနာဖီသွားပြီးတော့ဒီလိုလုပ်ရတယ်ဟိုလိုလုပ်ရတယ်လို့တော့ဟိုကရသေးဟာစိတ်ကအလွန်တိုးနေပြီးစပြောရရစအဲ့ဒါပေါက်စိန်ကိုမြှောက်ပြီးတော့အဲ့ဒီပေါက်စိန်ကိုထင်းလုံးပုံမှာမချပဲနဲ့အဲ့ဒီလာပြောတဲ့ရသေးရဲ့ခေါင်းပုံကိုချလိုက်တယ်အဲ့တခါတည်းတန်ရာပြင်းထန်တော့အဲ့ဒီနားတယ်ပေါ်ချင်းပြီးသေအဲ့လိုသေတဲ့ခါကျတော့အဲ့ဒီရသေးရဲ့အလောင်းကိုမီးတကြိုကြတာပေါ့နော်အဲ့လိုတကြိုတဲ့ခါကျတော့အဲ့ဒီတကြိုတဲ့နားလေးမှာတောင်ပိုကြီးရှိတယ်အဲ့ဒီတောင်ပိုတစ်လုံးအဲ့ဒီတောင်ပိုကိုခါးတကောင်ကလည်းအမိပြုတ်ပြီးတော့နေတယ် တောင်ကောင်းအဲ့တောင်ဖို့အခေါင်းလေးထဲမှာပေါ့အဲ့နေမှာဘုရားလောင်းကဟေးခါရဲ့အတန်မကြားပါလားပေါ့ရသေးတယ်အကုန်လုံးမိသေးချိုးပြီးပြီဆိုတော့မေးတာဘယ်ရောက်သွားတော့ဒီခါလေးခါတိုင်းခဏခဏကြားနေတာအဲအဲ့တော့ရသေးတယ်ကပြန်ပြောတော့ဆိုတော့မအော်သင့်တဲ့အချိန်မှာအော်လို့မုတ်ဆိုးကတိလို့ဖမ်းသွားပြီတဲ့အဲ့ဒီခါလည်းမရှိတော့ဘူးနော်ခါလည်းပဲရောက်သွားတယ်မုတ်ဆိုးလက်ထဲရောက်သွားပြီအဲ့တော့ဘုရားလောင်းကဒီနှစ်ခုကဆက်ဆက်နေတော့နော် ခါလဲဘာလို့တေးရတော့သူ့အတန်ကြောင့်တေးရတာအခုသူတို့မီးတယိုနေနဲ့ရသေးရလားဘာလို့တေးရတော့သူ့အတန်ကြောင့်မတေးရတာပမာစကပုံတစ်ခုတော့ရှိတယ်ဖားတန်ကြောင့်ဖားတေးဆိုတာဟုတ်လားဖားអော်တဲ့ခါကျတော့မွေရရှိမှန်းသိတော့လားပြီးတော့မျိုးဟုတ်လားလူရရှိမှန်းသိတော့လားရိုက်ဟုတ်လားအတန်ကြောင့်ဒုက္ခရောက်ကြတော့နော်အဲ့ဒါကိုလည်းတွေ့တဲ့ခါကျတော့ဘုရားလောင်းကရသေးတွေကိုဆုံးမတာပေါ့အေးလိုအပ်တာတဲ့ပိုးပြီးတော့ပြောမယ်အချိန်ကာလကိုမသိဘဲနဲ့အလိုက်မသိရှောက်ပြောနေမယ်ဆိုရင် နော်ဒီခါနဲ့ဒီရသေးသေးတယ်လို့မင်းတို့လည်းသေရလိမ့်မယ်သေတတ်တယ်စကားဆိုတာမပြောတတ်ရင်သေတတ်တယ်ဆိုသည်အထိသွားတာနော်အဲ့ဒါဂါထာလေးတစ်ပုဒ်သူကတစ်ပုဒ်ပဲအိစုကတာတိဗလတာအတိဝေလံပဘာတိတာဝါစာဟနတိဒုံမေတံတိတိတံဝါတိဝတိတံတဲ့ဘွန်တော်တပတာအိုရသေးတို့တိတိတံခါကိုအတိဝတိတံလွန်၍တွန်ခြင်းသည်ဟနတိဤဝတတ်တကဲ့သို့နော်စာလေးတွေကတချို့လေးတွေကစာပြောလေးတွေကလည်းအလွန်နှစ်လို့ပေါ်ရကောင်းနော် ပြောတာလေးတွေစကားလေးတွေသိချာကြည့်နော်ခါကိုလွန်၍တွန်ခြင်းသည်တတ်တဲ့ကဲ့သို့တဲ့ခါကိုတတ်တာဘယ်သူကတတ်တာတော့နော်လူကတတ်တယ်လို့မုတ်ဆိုးကတတ်တယ်လို့တာမန်ဖြစ်တော့ထင်စရာပေါ့အခုအဲ့လိုဟုတ်လားမဟုတ်လွန်ပြီးတော့တွန်တာတတ်တာတဲ့ဆိုလိုတာမတွန်သင့်တဲ့အချိန်မှာတွန်လိုက်တဲ့အမှုကသူ့ကိုတတ်တယ်ဟုတ်လားဘွန်တော်တပတ်တာအိုရတိတို့တိတိတံခါကိုအတိဝတိတံလွန်၍တွန်ခြင်းသည်ဟနတိဤဝတတ်တကဲ့သို့အေဝံတတာထို့အတူဒုံမေတံပညာမရှိသောသူကို အစ္ဆုကတာအလွန်တက်၍ဆိုအပ်တော့တယ်အလွန်တက်၍ဆိုတော့ရှေ့ပဲသွားနေတာဟုတ်တယ်တချို့ကမလျှော်ဘူးဟာဟိုကစိတ်တူလှပြီဒါပဲဒီဘက်ကလျှော့လားဆိုတော့မလျှော်ဘူးတိုးတိုးပြီးတော့ပဲပြောနေတယ်တက်တက်ပြီးတော့ပဲပြောနေတယ်ရက်တင်တဲ့ချိန်မှာမရက်ဘူးဟောဒါကိုပြောတာနော်အလွန်တက်၍ဆိုတော့ဆိုတာရှေ့ပဲတက်နေတယ်သူကစကားကိုဘယ်တော့မှမလျှော့ဘူးဟုတ်လားအစ္ဆုကတာအလွန်တက်၍ဆိုတော့အတိပလတာအဖန်ဖန်လင်းအလွန်ဆိုအပ်သောသဘောရှိသောအတိဝေလံအခါပမာဏထက်လွန်စွာ ပပတိတာဆိုအပ်တော့တယ်ဆိုလိုတာကအတိုင်းတာပမာဏတွေလွန်းကုန်ပြီပြောတင်ပြောလိုက်တာတဲ့လွန်းကုန်ပြီရက်တဲ့ချိန်မှာမရက်ဘူးဟောအဲ့ဒီလိုမျိုးဆိုတဲ့ဝါစာစကားတွေဟနတိညံနေတဲ့ပုံကိုအဲ့ဒီပုံကို အသေးတက်လိုက်မယ်လို့ပြောတာဟုတ်လားအေးဒါလည်းပဲဒီယတိဟာအဲအသက်ခံရတဲ့ယတိဟာအဲ့ဒါကောကလိကပဲဆိုပြီးတော့မြတ်စွာဘုရားဟောတာနော်အဲ့ဒါဘုန်းဘုန်းတို့တဏှာကြီးပြည်တော့မယ်နော် အနှစ်ချုပ်လေးပြောချင်တာလေးကကြံတယ်အန်ကြပါပဲအချိန်ကပြောချင်တာလေးနဲ့ပြောရမယ့်အချိန်လေးနဲ့ကွက်တိဝင်သွားအဲ့ဒါအဲ့လိုဆိုလို့ရှိရင်ဘုံဘုံတို့သူ့ဘာတိတဝါစာဖြစ်အောင်စကားကိုဘယ်လိုပြောမလဲဆိုတာလေးကိုအနှစ်ချုပ်ကြည့်နော်အနှစ်ချုပ်ကဘာကိုပြောချင်တုံးဆိုတော့အင်္ဂုတ္တပါဠိတော်ထဲမှာအဲဒီဝတ္တကာရအမတ်ကြီးကမြတ်စွာဘုရားကိုမေးလို့မြတ်စွာဘုရားပြောခဲ့တယ်ဟောခဲ့တယ်ဒေသနာတစ်ပုဒ်ရှိတယ်ဝတ္တကာရဆိုတာဇတမင်းရဲ့ အမတ်ကြီးထားပါတော့နော်သူကမြတ်စွာဘုရားကိုဘာလျှောက်လဲဆိုတော့မြတ်စွာဘုရားတဲ့လောကမှာမြင်တာကိုမြင်တယ်လို့ကိုမြင်တဲ့အတိုင်းပြောတာကိုကြားတာကိုကြားတဲ့အတိုင်းပြောတာကိုတွေ့တာကိုတွေ့ကြတဲ့အတိုင်းပြောတာကိုဒါလှုပ်တဲ့နယ်ပြောတဲ့နယ်လို့တပည့်တော်ထင်ပါတယ်တဲ့သူကတော့ရိုးသားတယ်ဆိုတဲ့ရှုထောင့်ကနေကြည့်ပြီးတော့သူကသူပြောနေတာပေါ့မြင်တာကိုမြင်တယ်လို့ပြောလိုက်ဖို့ ။နော်ကိုကြားခဲ့တာကိုကြားခဲ့တယ်။နော်ကိုတွေ့တာကိုတွေ့တယ်။အမှန်တိုင်းပေါ့။အဲ့လိုပြောရမယ်လို့တပည့်တော်အဲ့လိုအယူဆရှိတယ်။မြတ်စွာဘုရားကိုဘလို့ထင်မြင်ပါသလဲပေါ့ဒီစကားနဲ့ပတ်သက်လို့။အဲ့တော့မြတ်စွာဘုရားအဲ့ဒီပုံနာကြီးကိုဘာပြောဆိုပုံနာတဲ့မြင်တာကိုမြင်တယ်လို့ကြားတာကိုကြားတယ်လို့တွေ့တာကိုတွေ့တယ်လို့ပြောရမယ်လို့လည်းငါမဆိုလိုဘူးမပြောရဘူးလို့လည်းငါမတားမြစ်ဘူးပြောတဲ့နဲ့မပြောတဲ့ဘူးလို့ယတိပြပြောလို့မရဘူးတဲ့ဟောစဉ်းစားနော် အဲ့မှာဘလို့စကားမျိုးကိုပြောတဲ့တယ်လေဘလို့စကားမျိုးကိုမပြောတဲ့ဘူးလေဟုတ်လားမြင်တိုင်းကြားတိုင်းတွေ့တိုင်းမှန်တိုင်းလည်းပြောလို့မရအောင်ပြောတဲ့မှပြောပေါ့ဆိုလိုတာမြတ်စွာဘုရားရဲ့နော်ဒီစကားနဲ့ပတ်သက်ပြီးတော့အတိတ်ချုပ်ကအဲ့ဒါပဲပါတယ်တော့ပြောတဲ့မှပြောမပြောတဲ့ရင်မပြောနဲ့အဲ့လို့ဆိုရင်ပြောတဲ့နဲ့မပြောတဲ့ဘူးဆိုတာကဘလို့ကြည့်ပြီးတော့ဘုံဘုံတို့ဆုံးဖြတ်မှာတော့ဝေဖန်မှာတော့အဲ့ဒါမြတ်စွာဘုရားအဲ့ဒီဆုံးဖြတ်ပုံလေးကိုပြောထားတယ်နော်ဆိုကြပါစို့တဲ့ဒီစကားတစ်ခွန်းပြောလိုက်လို့ ကို့မှာရောသူ့မှာရောအကုသိုလ်တွေတိုးသွားတယ်ကုသိုလ်တွေဆုတ်ယုတ်သွားတယ်နော်ရှေ့ကြည့်လိုက်ရင်မကောင်းတာတွေပဲဖြစ်လာဖို့များတယ်ပေါ့ကောင်းတာတွေလျော့သွားဖို့များတယ်ပေါ့အဲ့လိုဆိုလို့ရှိရင်အဲ့ဒီစကားမျိုးမပြောနဲ့တဲ့နော်ပြောလိုက်လို့အကုသိုလ်တိုးမယ်ကုသိုလ်ဆုတ်ယုတ်မယ်ဆိုရင်အဲ့ဒါဘာလို့မပြောနဲ့တဲ့ဘယ်စကားလို့မပြောဘူးနော်ဒါအလွန်ကျေပြတ်နေအဲ့ဒါကိုယ့်အကိုစဉ်းစားမှာဟုတ်လားနော်ဘလို့စကားမျိုးကိုနော်ပြောရမှာတော့ဘလို့စကားမျိုးကိုပြောရမှာဆိုတော့ မပြောဘဲနေလို့ဒီစကားလေးကိုအခြေခံမှတ်နော်မပြောဘဲနေလို့ကုသိုလ်တွေဆုပ်ယုပ်ပြီးတော့အကုသိုလ်တွေတိုးမယ်ဆိုရင်တော့အဲ့ဒီစကားကိုပြောလိုက်တဲ့သူကမပြောရင်ကုသိုလ်ဆုပ်ယုပ်မှာ ਉਹ မပြောရင် အကုသိုလ်တွေတိုးမှာ ਉਹ မပြောရင် तू ကမကောင်းဘူးပေါ့ဆိုလိုတာမပြောရင်မကောင်းတဲ့အတွက်ကြောင့်ဘာလို့တော့ပြောလိုက်သောတော်ဟာပြောရင်မကောင်းဘူးပြောလိုက်ရင်ကုသိုလ်တွေဆုပ်ယုပ်သွားမယ်အကုသိုလ်တွေတိုးသွားမယ်ပြောရင်မကောင်းဘူးပြောရင်မကောင်းရင်ဘာတော့မပြောနဲ့မပြောရင်မကောင်းဘူးဆိုရင်တော့ ဒါဒီလိုပြောမှပို့ပြီးတော့ရှင်းမယ်နော်ဟိုတစ်ခါလေးစာဖတ်ရင်းနဲ့လဲထွက်နေတာရှိတယ်ဒီဟာလေးကိုဖုံဖုံစာအုပ်ထက်ထည့်ရေတော့တော်တော်များများဖုံးဆက်ပြီးတော့ဖုံဖုံစာမှားနေတယ်တဲ့ဟာကို့မပြန်ပြီးတော့ကြည့်ရတယ်ဟုတ်လားအမှန်သူကရှေ့ကခံထားတဲ့ဇကားလေးကအဓိကနော်ပြောလိုက်လို့အကုသိုလ်တိုးတယ်ကုသိုလ်ဆုပ်ယုပ်တယ်ဆိုမပြောနဲ့မပြောဘဲနေလို့ကုသိုလ်ဆုပ်ယုပ်တယ်အကုသိုလ်တိုးတယ်ဆိုရင်ပြောအဲ့ဒါသူကမပြောဘဲနေလို့ဆိုတဲ့ဇကားနဲ့သူတို့ကမဆက်ဆက်ဖဲနဲ့နော်ကုသိုလ်ဆုပ်ယုပ်တယ်အကုသိုလ်တိုးတယ်ဆိုရင်ပြောဆိုတာကိုပဲသူတို့ကတွက်ပြီးတော့ဟာ ကုသိုလ်တိုးတယ်အဲကုသိုလ်ဆိုးရတဲ့အကုသိုလ်တိုးတဲ့စကားကြီးပြောရမလားလို့တို့အဲ့လိုနားလည်မှုလွဲတာအမှန်ကသူ့ရှိရစကားဘယ်လိုခံထားရတော့မပြောဘဲနေလို့ကုသိုလ်တွေဆုပ်ယုပ်သွားမယ်အကုသိုလ်တွေတိုးသွားမယ်ဆိုရင်အဲ့ဒီစကားပါတော့ပြောလို့ပြောတာဒါကိုအလွယ်နားလည်ခြင်းနဲ့ဆိုရင် ပြောလို့မကောင်းဘူးထင်ရင်မပြောနဲ့မပြောလို့မကောင်းဘူးထင်ရင်ပြောဟုတ်လားဒါဘုံဘုံတေချာစဉ်းစားပြီးတော့အဲ့လိုလေဟုတ်လားစကားရဲ့နော်ပြောသင့်ပြောလိုက်တယ်မပြောသင့်မပြောလိုက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ဒါအနှစ်ချုပ်တရားဥစ္စာကို မှတ်သင့်တယ်လို့ထင်တယ်ဟုတ်လားဒါကြောင့်မြင်တိုင်းကြားတိုင်းတွေ့တိုင်းပြောလို့ဘယ်ရမှာတော့အဲ့လိုမပြောရဘူးလည်းမဟုတ်ဘူးပြောသင့်ရင်လည်းပြောရမှာပဲဘာကိုကြည့်ပြီးတော့ဘုန်းတော်ဆုံးဖြတ်မှာတော့ကုသိုလ်အကုသိုလ်တိုးသလားဆုတ်သလားဒီနှစ်ချက်ကိုကြည့်ပြီးတော့ကိုယ့်ရဲ့စကားကိုပြောသင့်ရင်ပြောမယ်မပြောသင့်ရင်မပြောဘူးပေါ့နော်ဒါကြောင့်စကားနဲ့ပတ်သက်ပြီးတော့ဒါဘုန်းဘုန်းတို့တော်တော်များများကြီးနော်ပြောပြစ်သွားတယ်ပေါ့ဟုတ်လားအဲ့တော့မင်္ဂလာရှိတယ်မင်္ဂလာရှိကျင်တယ်ဆိုရင် နော်ကောင်းသောစကားတွေကိုယ့်ရဲ့နှုတ်ကထွက်နိုင်ဖို့လိုတယ်ကိုယ့်ရဲ့နာကောင်းသောစကားတွေကြားနိုင်ဖို့ကြားရဖို့လိုတယ်ဟုတ်လားဒီစကားကပေါ်ရမှာအလွန်မှအရေးပါတဲ့ခန့်ကဏ္ဍမှာရှိတဲ့အတွက်ကြောင့်နော်ဘလို့ပြောရမလဲဘလို့စကားကိုနားထောင်ရမလဲဆိုတာတွေကိုဘုံဘုံတို့အများကြီးကျွမ်းကျင်တဲ့နဲ့လေ့လာတဲ့နဲ့သိတဲ့နဲ့မြင်တဲ့နဲ့နားလည်တဲ့နဲ့ဟုတ်လားပြောမယ်ဆိုရင်အများကြီးပြောစရာတွေကတော့ရှိနေအောင်ပါပဲဒီစကားနဲ့ပတ်သက်ပြီးတော့နော်ဒါကြောင့်မလို့အချိန်လေးနဲ့ပဲဘုံဘုံတို့ပြောကြရတာဆိုတော့နော်မင်္ဂလာတရား နော်ကိုညာမြောက်နော် မင်္ဂလာအနေနဲ့ဆိုရင်တော့10ပါးမြောက်မင်္ဂလာရောက်သွားပြီးသွားတာပေါ့နော်သူပါတိတာစာယာဝါစာနော်ကောင်းမြတ်တဲ့စကားကိုပြောရတာကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားမင်္ဂလာဖြစ်တယ်ဆိုတာနော်ဘလောက်ထိပြည့်စုံသွားနိုင်ရင်တော့နိဗ္ဗာန်ချမ်းသာရသည့်အထိပြည့်စုံသွားနိုင်တယ်ပေါ့ဟုတ်လားอืมဒီနေ့ကတော့နော်ဒီစကားကောင်းတို့ရဲ့နော်မင်္ဂလာဖြစ်ပုံဆိုတာထက်ဆိုးတဲ့စကားတို့ရဲ့ အမင်္ဂလာဖြစ်ပုံတွေကိုပို့ပြီးတော့ပြောပြသွားတယ်ပေါ့ဟုတ်လားအဲ့ဒါကိုကလည်းပဲကောင်းတဲ့စကားတွေရဲ့မင်္ဂလာဖြစ်ပုံကိုပြောပြီးသားဖြစ်သွားမယ်လို့ထင်ပါတယ်ဟုတ်တယ်မဟုတ်လားစကားကောင်းဆိုတာစကားစုကိုရှောင်တာပဲလေအဲစကားစုကဒီလိုဒုက္ခတွေရောက်တတ်တယ်ဆိုရင်ဒါစကားကောင်းကဒီဒုက္ခတွေမရောက်ဘူးပေါ့ဟုတ်တယ်မဟုတ်လားအဲ့တော့ဒီဟာအတိပ္ပယ်ကတမျိုးတည်းပါလို့ပြောမယ်ဆိုရင်လည်းပြောလို့ရပါတယ်နော်အဲမှားယွင်းတဲ့စကားတွေကြောင့်မို့လို့ ဘလောက်ထိဒုက္ခရောက်သွားလဲဆိုတာကိုဒါအဓိကကောက်ကလေးကယဟန်ကိုနော်ဘုံဘုံတို့အခြေခံပြီးတော့ပြောပါနော်အဲသူနဲ့ပတ်သက်ပြီးတော့ဆက်ဆက်လာတဲ့အကြောင်းအရာတွေအဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ဇကားတွေဒါဒီကနေ့ညပြောပြသွားတယ်ပေါ့နော်ဒါကြောင့်မိမိတို့ရဲ့နှုတ်ကိုနော်ကောင်းတဲ့နေရာမှာအသုံးချပြီးတော့ဟုတ်လားစကားကောင်းတွေကိုမျက်စုံနိုင်တဲ့နှုတ်ပိုင်ရှင်တွေဖြစ်ပြီးတော့နော်မင်္ဂလာတရားနဲ့ပြည့်စုံစူးစမ်းနိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ည ပြုလုပ်အားထုတ်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာဘုညာမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း